ဒီရန်ကျင်းသောတရားတော်ဒီလိုရှင်မာသီဆရာတော်ဘုရားရဲ့ဟောကြားတဲ့တက္ကပညာတုတ်တဲ့အချင်းချုပ်အဲ့ဒါကိုရှင်းခံပြီးဆရာတော်ဘုရားရဲ့ဟောကြားတဲ့တရားတော်တွေကဆရာဆရာဒီရန်ရဲ့ကိတော်ကြီးထုတ်ထုတ် ဘေးရန်အန္တရာယ်တွေတွေ့ကြုံကြတဲ့ဒီလိုဘေးရန်အန္တရာယ်ကင်းလို့ကြတဲ့ဒုညာအတွက်ဘေးရန်အန္တရာယ်ကင်းကြောင်းတရားကောင်းသူဘုရားဘာသာမှာပြည့်စုံခြင်းနံပါတ်1တိကိုနံပါတ်2လက်တာကိုလက်လို့ဆိုလို့ရှိရင်ဘေးရန်အန္တရာယ်သူ့ရှင်တဲ့သူကင်းပါပြောတော့ မြတ်စွာဘုရားရဲ့တရားဒေသနာတော်တွေကိုမိမိတို့အချိန်ရတဲ့မြတ်ဓာတ်နိုင်လေ့လာမှတ်သားတာမနက်ကောင်းဒါတိုက်တွန်းတာပေါ့ဟောတော့ပြောတဲ့ဆရာတော်တွေလည်းပဲစေတနာနဲ့ဟောပြောနေတယ်ဘယ်အကုန်လုံးမပဲပြောတယ်ဆရာမဒီရတဲ့အများကြီးပဲကိုယ်နဲ့ တိုက်ဆိုင်ပြီးတော့ကိုယ်နဲ့တင့်တော်တော်လည်းရှိတယ်။ကောင်းလို့ကောင်းတယ်ကိုယ်နဲ့မတိုက်ဆိုင်တာလည်းရှိတယ်။နောက်ပြီးတော့မိမိယူတတ်တာလည်းရှိတယ်မယူတတ်တာလည်းရှိတယ်။အဲတော့မိမိကိုယ်တိုင်တတ်နိုင်တဲ့နာကြာတရားတိတ်ကိုအများကြီးနာပြနာကြာစောင့်ဖတ်အဲ့လိုလေ့လာလို့ရှိရတယ် ဆိုလိုရင်းနဲ့အတိတ်ပဲသဘောလေးတိတိလာမိမိတို့ရဲ့မျက်လုံးမိမိတို့ရဲ့နောက်နိဗ္ဗာန်အတွက်အသုံးချရတော့ဒီဘုရားရှင်ရဲ့များသောအဖြစ်ခန္ဓာကိုယ်ကြီးကိုအာယုံ၅ပါးကာမဂုဏ်တရားအတွက်ပဲသုံးချရတာများတယ်အခုလည်းဘာလို့လဲဆိုတော့များသောအဖြစ်ဓာတ်အတွက်လည်းသုံးချတယ် ဒီလိုလာမကင်းနေတော့လည်းပဲရှောင်းမရဘူး။သာဝန်နေပါညာလုပ်ကြ။ရလာတဲ့အခါကျတော့တရားတော်ကိုလေ့လာဖို့သိလို့ရှိရင်ဒီခန္ဓာကိုယ်ကိုအမိပြုမိတို့လုပ်တဲ့သာဝန်နေလုပ်ငန်းတွေအမိပြုလက်ပြောကြောင့်ဒီကံရောကြောင့်ဆောင်ရွက်နိုင်တာ။ဒါရတဲ့ရှိပါရဲ့လို့တိုင်းတော့ တပည့်မကြပါဘူးသမာဓိပါနဲ့ပေါင်းမြတ်တဲ့စိတ်ထားနဲ့ကုသိုလ်တွေတွဲလို့လဲဆိုရင်အဲဒုက္ခိဘဝတွေရောက်နိုင်ပါတယ်အဲဒါနဲ့ဘုရားဝိပဿနာတရားတွေအားထုတ်နိုင်ရင်တော့မဉ္ဇဉ်ဘုံဉာဏ်ကြီးရနိုင်ပါတယ်အာလောမကင်းစင်နေတဲ့ တဲ့ယဟန်ပဲဖြစ်အလောတရားမကင်းစင်တဲ့ထိုက်ပြကိလေသာတွေပြည့်ပြီးရှိတာ။ဒါကနဲ့ကုသိုလ်ကောင်းမှုဟာအကုသိုလ်တွေပို့ပြီးတော့အကောင်းတယ်။အဘလိုနည်းနည်းလေးရတယ်ပဲလေးပါဒုက္ခပေးနိုင်တာ။ကုသိုလ်ကလည်းပဲသူတိဘုံဘဝပို့နိုင် သို့တော်လည်းပဲကုသိုလ်နဲ့အာဟုကိုရှင်လိုက်ကုသိုလ်ကပိုပြီးအားကောင်းတယ်။ဒါကြောင့်နှစ်90လုံးလုံးတဏှာလုံးနဲ့အသက်မွေးနေတယ်။တဏှာလည်းရည်ရည်ရှိတဲ့ဒီကနေ့မှာဗုဒ္ဓသနာဝိသမိဓမ္မသနာဝိသမိသံဃာသနာဝိသမိပါဇက်ကတော့မဆိုးနိုင်ဘူး ယဟန်တော်အတိုင်းပဲစိတ်သေးရဆိုလို့မင်းနဲ့တည်သွားစတုမာရိနဲ့ဒီမှာနတ်သားတော်ဖြစ်တယ်အနှစ်90လုံးလုံးတန်ခါလုပ်တယ်တမီမျိုးနောက်ကမိစ္ဆာဒိဋ္ဌိစံဃာလိဆိုတဲ့ပုံပြမရည်လည်းဘုရားတရားသာအောင်မျိုးတဲ့သုတ္တပြည့်ဒီကနေ့မှာဘုရားရှိခိုးရအောင်သူတဲ့တယ်သွားတယ် လမ်းရှောင်ပြီးပဲတက်တယ်ကွာရှင်မောကလန်ကရှကိုကိုင်းနဲ့ရှကိုတော့ဒီလိုတော့လက်သမီးတော်တယ်တမ္ပါဒတိကခိုးသူလူသားကြီးရတဲ့ဒီတိုင်းမှာရှင်သာရိပုတ္တရာအဲ့ဒါဆုံးလုံးလိုက်တာစိတ္တတဲ့တရားနည်းတရားနာဝိပဿနာဉာဏ်ထိုက်လျောက်ရပါနတ်ပြည်ရောက်ပါ ဒါကုသိုလ်ကတော့အားကိုးရတယ်ဒါမသိတဲ့အခါကျတော့လည်းမလုပ်ဖြစ်ဘူးပေါ့သိတဲ့အခါကျတော့ဒုသာလို့ရှိရင်ကုလောနာပါကောင်းချမ်းသာပြရတယ်နဲ့ဝိပဿနာရေးခက်ခက်ခက်ခက်မလုပ်နိုင်သေးရင်လည်းတရဏဂုံသီလအမြဲတမ်းဆောက်အတိရအပ္ပဒါတွေပြည့်တယ်ဆိုတော့တရဏဂုံအမြဲတမ်းဆိုးနေတယ် ဗုဒ္ဓဂနာဝေသာမိဓမ္မဂနာဝေသာမိတမ္မဂနာဝေသာမိလူမမာတွေမေးတဲ့အခါမှာအဲ့ဒါလေးတွေပြောပြရဝမ်းနေကြရတယ်ပြောကြရမလို့တရဘောတော်မဆိုပေဒီကရေးဒီမအေးဘေးအန္တရာယ်ကင်းကောင်းချမ်းသာတွေရနိုင်မယ်အလားကိုကြီးကတော့နာမကျင်မှာကြိုက်မှာခဲမှာပဲဒါသဘာဝပဲ စရဏဂုံထုံမှန်းလို့ရှိရင်တက်တာနဆုတဲ့လူသေးတဲ့အခါမှာလည်းနတ်ပြည်ရောက်နေလူမမမေးတဲ့လူများသတိထားဖို့ကိုယ့်ဘာကိုယ်နေမကောင်းရင်လည်းတရဏဂုံကျမ်းဆိုပြီးရဝိပဿနာမရှိမှတ်နိုင်တဲ့ပုဂ္ဂိုလ်များတော့ဝိပဿနာရှိနိုင်တဲ့ပုဂ္ဂိုလ်တော့ဝိပဿနာရှိဖို့ပိုကောင်းပါပရမညာဘုရားရဲ့တရားတော်တွေဟာ ဘေးရန်အန္တရာယ်ကင်းကြောင်းဒီချမ်းသာကြောင်းတိဖို့ကျင့်ဖို့အတိရဲ့အကျင့်ရဲ့တွဲလိုက်လို့ရှိရင်မတ္တမပဲအကျိုးများတယ်အဲဒါမှလို့မြတ်စွာဘုရားတရားတော်ကိုသိကြကြတော့ဘုရားတို့ဉာဏ်ပြီးတော့ပဲဆရာတော်ဒီလိုတော့ပဲသိဆရာတော်ရဲ့အချင်းမောင်းအောင်ဒီကိုသိတော့ကလေးဒီကြီးဆက်တော့လည်း ရားစကားလေးတွေဝင်ပြီးတော့သိတဲ့အသိဉာဏ်လေးနဲ့ပြန်ပြီးဖြန့်ဖြူးနေတာဘေးရန်အန္တရာယ်ကင်းပါစေဝါသန္တရာလည်းကျင်လည်တဲ့အခါမှာဝါဝါဝါမြတ်တွေရပြီးနောက်တည်းလည်းပို့တတ်တယ်ဘဝလွတ်မြောက်တယ်ဉာဏ်ဘုံဉာဏ်လေးပြန်ကြည့်ရပါလေလူကြီးရဲ့ချက်နဲ့ဉာဏ်မိတ္တလောက်လေးတွေပို့ပြီး အဲ့ဒါဇာတပိတဆရာတော်ဘုရားကြီးတွေကြွကျင်တဲ့ဆရာတော်ဘုရားကြီးတွေတရားနဲ့တိုက်ဆိုင်ပြီးတော့လူတို့ပူလျှော့လူရင်ထဲပေါ်ရပယ်ပလိုက်အဲ့ဉာဏ်ပြီးတော့လူရင်းကိုအဓိကပြောတယ်ဒီတက္ကပညာတော်ကိုဆရာတော်ဘုရားကြီးတွေဟောတာသောအထူးကြီးပဲပါဠိရောဉာဏ်သာရောဉာဏ်ကောင်း လူရင်းပြောမယ်ဆိုရင်တော့ဒီလောက်ပုံများတော့ဒီတက်ကပညာတော့ရဲ့လူရင်းကအဓိကဘာလဲဆိုတော့ပပင်္စတရားတွေခြုံရင်းကိုဘယ်တော့ချင်းကပပင်္စလုံးဝချုပ်တည်းတရားမင်းရပြီအမြတ်စွာဘုရားပြန်ကြည့်ထားတယ်ဒီဝေဒနာမတင်နာဝါဒနာမျိုးဒီ နှလုံးမသာဥပိ္ခာခွဲပါလိသူကြီးအာဟုတုဘဝပဲရှောင်းရှားကုဘဝမှုတို့သည်ဒီတို့ခြင်းမှာပပင်းစားလုံးဝချုပ်တည်းဆရာတော်ရဲ့အမြင်အားဖြင့်လည်းမှတ်ပြီးတော့ဘာလို့လဲဆိုဘယ်မှမလဲရှိတယ်လူရင်းကအဲ့ဒီပိုက်ဒါပဲနဲ့စဘယ်အစလဲဆိုတော့အိတ္တမရှိရရဲ့အဖြစ်ကိုပြောရတာစတယ် တရားမင်းကြီးတရားတိတ်ခဏတာကိုမြတ်စွာဘုရားတန်လို့မြတ်စွာဘုရားလည်းဘာဖြစ်ဆောင်းလို့လည်းတည်ပြီးတော့ဖွင့်တော်ရာဇဝကြီးရှိပဲအမ္ဘတန်တာတရပင်ဒံအမ္ဘတရတေတရပင်ဒံပုံနာရွာရဲ့မြောက်ထက်ဝေတိယကတောင်ပေါ် ဒေသကာလကိုနံဘဲပဲတို့ရမှာတော့ပြောဆိုတယ်နံဘဲပဲနံဘဲပဲပြောနံဘဲပဲရောက်ဆိုင်ဘူးဝတ်တူထားတဲ့ဆိုင်ဘူးပေါ့အဲဒီမှာမြတ်စွာဘုရားသတင်းသုံးနေတဲ့ချိန်ခါမှာရာဇဝီရဲ့ရှိပဲဒီမှာတရားမကြီးရတယ်ပဲသူလက်သက်တွေကိုခုနှစ်ရက်ပဲကြာတော့ကတ် အဲ့တော့မှပဲလူတရားအားသနာတယ်အစားတော်လည်းလူကုသိုလ်တွေလုပ်နေတာပါပဲဒါပေမဲ့မင်းရဲ့ဘုံရရသည်အထိတရားကိုချိန်ပေးမလားလုပ်ကိစ္စတွေရှိတယ်ဆိုပြီးတော့ပူဇော်တင်တာပူဇော်ဆောင်ရတဲ့တာဆောင်ရပြီးတော့လက်ပြပြသွားတာအခုကြတော့ပန်းတဲ့ပန်းကြီးညိုးတာကတော့ရောင်းသွားတယ် မယုံလာတာတို့ကိုယ်ရုပ်တွေပေါ်လာတာတို့ဂျိုင်းကချွေးတွေထွက်လာတာတို့နတ်ပြည်မှာမပြောတော့တာဘုရားနမိတ်ငါးမျိုးပေါ့အစရိပြတ်တွေနေတော့မယ်နတ်တွေနေတော့မယ်ဆိုချစ်ပေါ်တယ်မကြောက်ခொနည်းတော့ဆိုရင်ဒါဖြတ်ဆိုဒီမှာပဲပြိပိပေါ်အပြောင်းအဲဒီကိုသူလည်းသိရဲ့အကြမ်းဖြစ်ကလည်းနေတော့မယ်ဆိုတာသိတော့ အဲ့တော့မှပဲတရားနာဦးမှာပဲဖြစ်တတ်တဲ့သဘောတွေပါအရာမဲဆိုတာရှိတဲ့ချမ်းသာတွေမတန်ပြည့်စုံတာပဲဒီမိသားအရာမဲမပြောပါနဲ့တို့လူတွေတော်မှဘုန်းနဲ့ဆိုင်ရာဆိုင်ရာသာမယာစည်းစိမ်လေးနဲ့မေ့လျော့နေတာများတာပဲဒါလူများတွေနဲ့အလေရေးကြည့်တယ်ရေးကြည့်တယ်ကိစ္စလေး အဲ့ဒါလည်းတရားမှန်တာပဲတရားအမထုတ်ဘူးတရားဝင်သွားဆိုတော့မဝင်နိုင်တရားတစ်ခါနေဝင်မှာတလားနလားအာမအားသေးဘူးမအားသေးဘူးစိတ္တပြည့်ရဲ့တရားနေတော့မှမှားပဲဟိုတော့မဝင်ရတာအဲ့ဒါဖြစ်တတ်တဲ့သဘောတွေအခုလည်းပဲပုဗ္ဗနမိတ်တွေထင်လာတော့တရားမကြီးရမြတ်စွာဘုရားကသွားခြင်းပဲမြတ်စွာဘုရား ဘုရားဟောတဲ့မှာဟောတာမဟောတဲ့နာမည်ကြီးဖြစ်ဖြစ်ဗြဟ္မာမင်းကြီးဖြစ်ဖြစ်တလုံးမှပြောဇံဝရယောဂသုံးပါးမှာဘုရားကြောက်ရမယ်ကြောက်မှမရှိဘူးဘုရားကြောက်ကြောက်เสียမရှိဘူးအဲ့တော့ဇာမင်းကြီးကလည်းဉာဏ်ပညာရှိတယ်သူ့ကိုမဟောတဲ့မဟောတဲ့ဉာဏ်နဲ့တည်းနဲ့ပတ်သက်ပြီးတော့ဟောတရားနာခြင်းတွေရည်ကြည်နေ တွေအကုန်လုံးခေါ်သွားတခါတည်းတမ်းဝင်လို့မရဘူးညဆိုပြဖွင့်ပြချက်ရအောင်မြစ္ဆာသင်္ကန်းနဲ့သားကိုရှေ့ပိုင်းကနေသွားခိုင်းဆောင်းကြည့်ရတယ်အများကြီးပေါ့လေဒုတိယဝိသတာကိုဆောင်းချိတ်ပြီးတော့လည်းဆောင်းရတယ်ဒီဘုရားပါတာတွေပါနေနဲ့ရောတော့ပြီးတော့လည်းဆောင်းနေဒီညဆိုပြအတိပါတဲ့ဘာလို့လုပ်တယ်ဆိုတာ အဲ့တော့ဝတ်ပြုတဲ့တယ်ပဲထားလိုက်ပါတော့အာရဏစာပြားထားတရားမင်းကြီးနဲ့အဲ့ဒီအပိဓာတ်တွေဝင်သွားတရားမင်းကြီးအမြတ်စွာဘုရားကိုမိရှောက်ဘုရားကြီးတော်ဘုရားမြတ်စွာဘုရားတတ္တဝါတွေဟာဘေးရန်နဲ့အန္တရာယ်တွေကင်းပြီးတော့ချမ်းသာသာနဲ့နေကြပါတယ်သို့တော်လည်းဘေးရန်နဲ့အန္တရာယ်တွေများပြီးတော့မချမ်းသာဘူးဗျာအဲ့ဒါဘာကြောင့်ပါလဲ စာပေမှာတော့ဘာတန်ရောခြင်းကြောင့်ပါလဲဒီလိုတွေးတယ်တန်ရောတဲ့တစ်ခါရှုံးမယ်ဆယ်ပါးရှိတာအဲလူတွေများသိအောင်ပြောရတော့ဘာကြောင့်ပါလဲခင်ဗျာပေတုလူတထန်လူလို့ပေါ့ဘာကြောင့်ပါလဲခင်ဗျာဘာကြောင့်ပါလဲဆိုတော့သူကိုယ်တိုင်ကိုပဲစိတ်ဆင်းရဲနေဘာလို့စိတ်ဆင်းရဲနေဆိုတော့သူက လူသားတို့နန္ဒာကြီးတို့ထားပြီးတော့ပဲရောက်မှန်းပြီးသွားတယ်။သွားရမယ်ဆိုတော့စိတ်ဆင်းရဲတာပေါ့ဒါကိုရန်စာရည်ပြီးတာ။ဘာဖြစ်လို့များဒါလို့ကိုရှင်ရဲ့စိတ်ဆင်းရဲဖြစ်ရပါသလဲဆိုညဆာမရ။ဣဒ္ဓမစ္စရိယကြောင့်ဣဒ္ဓဆိုတော့မနာလိုတာပေါ့မစ္စရိယဆိုတော့ဝန်တို့တာဒီလိုပြောတော့ကိုယ့်ရဲ့ဓမ္မနာလို့ ဘုရတာမနာတော့ကိုလိုသူများကောင်းသားမှာဝန်တိုးတယ်ဣဒ္ဓနာမရှိယဒါရောဆိုလို့ခေါ်ဣဒ္ဓနာမရှိယတရားနှစ်ပါး6သတ္တဝါတွေဟာဘေးရန်တွေအန္တရာယ်တွေဒုက္ခတွေတွေ့ရတယ်ဒါဒီတုတ်တံမှာတော့ဒီနှစ်ခုပဲအဓိကပြောတာဣဒ္ဓနာမရှိယကြောင့်ဣဒ္ဓနာမရှိယကြောင့် ဗာရင်ဖြစ်ပါလေဘေးရန်နဲ့အန္တရာယ်ဖြစ်တယ်အဲ့ဒါဘာကြောင့်ဆရာတော်ခင်ဗျားကြီးရဲ့စိတ်ထားကောင်းဖို့ပထမစိတ်ကောင်းရှိဖို့ပထမအာကနာဆရာတော်ခင်ဗျားရဲ့ဩဝါဒသံဃာအောင်ဘုန်းတော်ဆုံးမထားတယ်စိတ်ကောင်းရှိဖို့ပထမဆရာတော်ရဲ့ဩဝါဒတော်ကောင်းတယ် တော့ကျင်ညိုဖို့ကောင်းတာပဲဆရာတော်ကြီးညာတကယ်စာချအကျိုးဆရာတော်ကြီးစိတ်ကောင်းရှိဖို့ပထမတဲ့ဟောရဒေါရမညာဘုရားရဖို့ထက်စိတ်ကောင်းရှိဖို့ပထမအဲ့ဒါအရေးကြီးတယ်မညာဘုရားရအောင်လို့လုပ်တာစိတ်ကောင်းရှိမှပဲမညာဘုရားရစိတ်ကောင်းမရှိရင်ရပါဘူးမရပါဘူးဒါတိထားဖို့ကျင့်တာဖြည်းဖြည်းကျင့် အဲဒီစိတ်ကောင်းရှိဖို့ဆိုစိတ်ကောင်းမှုဖြစ်တာအဲ့ဒါလည်းမရှိရဒီတုတ်တန်ရပြောမယ်ဘုရတမနာလို့ကိုရှိတာကိုငုံတို့ဒါဝိသီထာနော်ဒုက္ခတိဖို့တွေနဲ့မပယ်နိုင်ပြီးတော့လေဓမ္မဘဟုတုတ္တလက်ပေါ်မှာမရသေးတာထားပါဓမ္မဘဟုတုတ္တအိတ်တမစ္စရိယဟာ မကောင်းတဲ့စိတ်ပဲစိတ်ဓာတ်မကောင်းစိတ်ရုပ်မအောင်လုပ်တာအိတ်တန်နဲ့မစ္စရိယပဲအဲ့လိုလေသိညာမကောင်းပါဘူးအဲ့တော့အိတ်တန်နဲ့မစ္စရိယကိုဘာလုပ်ရလဲအေးဘယ်ရမယ်ရှောင်းရမယ်တရားနာရင်အမြတ်တယ်အကြမ်းမကြားဘူးပြန်ပြီးဘဝကင်းပြောက်အယူဖြောက်ရင်ဖြောက် မပယ်နိုင်သေးတာပယ်နိုင်သေးတာဒါပယ်ရမယ်ဆိုယောဂီတို့ကတော့အကုသိုလ်ပယ်ရမယ်ဆိုတာသိသိသားတယ်အကုန်လုံးဘုရားဘာသာဝင်သူတော်စင်တွေထိုင်မြောက်သိသိသားတွေကအကုသိုလ်ကောင်းဆိုးကျိုးပေးမယ်ကုသိုလ်ကောင်းကျိုးပေးတဲ့အကုသိုလ်ပဲကုသိုလ်ကောင်းမှုတွေကျိုးသားကြဒါများသောဖြင့်သိကြတယ်ပေါ့အယူမှားတဲ့လူတွေကတော့မသိဘူးပေါ့ဗျာဘုရားဘာသာတွေများသောဖြင့်သိကြတယ် ဒီနေရာကလုံသေးတယ်ထပ်ပြီးလူများတက်တက်လူများဥစ္စာခိုးတာတော့ဒီနေရှောင်းမဟုတ်ဘူးတဲ့ရင်ထဲမှာပါရှောင်းရမလဲသိတာနဲ့သိတာပါလေအိတ်တာနဲ့မရှိရဘုရတမနာလိုအိမနာလိုလို့ပဲအဲ့ဒါလာတာချင်းချင်းလည်းပဲရဖြစ်ကြရည်တဲ့ချင်းချင်းလည်းရဖြစ်ကြ ဆိုတမအချင်းချင်းလည်းရဖြစ်တာဘုဒ္ဓတာမနာလို့ရဖြစ်ကြတာဘာများကြအဲ့ဒါတွေဟာလောကမှာလည်းရှောင်ရမယ်ရှောင်ရပါဗျာဒါမျိုးမြတ်စွာဘုရားရဲ့အဆုံးအမရင်းနဲ့ရောက်ရှောင်ရမယ်လေအဲ့ဒါရဲ့နေရာမှာမုဒိတာ သူเจ้าမှာမုဒိတာလည်းများတယ်ကောင်းပြီနော်ဣဒ္ဓဉာဏ်မှာပါထည့်ရတာမုဒိတာပါအဲမုဒိတာသူတစ်ပါးကောင်းသားတာဝမ်းမြောက်ဝမ်းသာဖြစ်ရမယ်သူတစ်ပါးလက်လာပါရတာသူတစ်ပါးနာမည်ကြီးတာအဲသူတစ်ပါးကောင်းသားချမ်းသာတာဘုပ္ပဆရာတရားမှမကုန်ဘူးနဲ့သူကသူချမ်းသာအစိတ်တရားဝမ်းသာတယ်တရားမှမကုန်ဘူးနဲ့ကုသကြတာဗျာကဲတော့ပေါ့ဟာ ကိုကိုလည်းပေးရတာပေါ့။ရားမှပေးရ။ဒီကောင်းတဲ့ချမ်းသာတွေကဟိုမှာတန်ခါနဲ့ပတ်လို့တန်ခါအဖွဲ့အစည်းမှာတန်ခါရဲ့အကျိုးဆောင်နေတယ်ပြန်မှခံပြီးတော့ဘယ်အဖွဲ့အစည်းပဲဖြစ်ဖြစ်အကျိုးဆောင်ပါ။ကျိုးဆောင်မဲ့လို့မရှိရင်ဒီအဖွဲ့အစည်းကဘယ်တိကျမှာဝယ်ဝယ်စားလုပ်တဲ့ဒီပါလို့စီမံရေးလုပ်တဲ့ဒီပါစီမံရေးလုပ်အဲ့ဒါကိုကဘာဖြစ်ရမောင်းမြောင်းပါတာ ဝမ်းမြောက်ဝမ်းသာနဲ့ချီးမွမ်းရမယ်အဲ့ဒါကိုလည်းမလုပ်ဘဲနဲ့ပုရုကံဟိုတို့ဒီတို့နဲ့ချက်လို့ချက်စီမလုပ်ပါဘူးနော်မှန်ပါပါအဲဒီများတဲ့ဒါနဲ့ပုဒ်တာမှာအခုတော့အောင်မယ်ရှေ့ရလည်းမသွားနောက်ကလည်းမလိုက်အကန့်ကန့်လည်းဟိုတို့ဒီတို့နဲ့အဲ့ဒါမလုပ်ပါဘူးဖွဲ့စည်းရတာတိတ်ကြီးကြီးကိုလုံးနိုင်တော့ကိုလုံးနိုင်ငါလုပ်တာဟိုအားပေးရတယ် တဲ့ပေးရတယ်၊ကိုကြီးပေးရနောက်ဖြစ်ဖြစ်အောင်မလုပ်ရဘူး။ဒိဋ္ဌာနဲ့မရှိရအရေးကြီးတယ်နော်ရောရော။အဲမစ္စရိယခုမှရှိရဝေခွဲပေးရမယ်။သွန်စားရတာအစငါးပါးဆိုလို့ရှိရင်ငါးပါးပြောက်တစ်ဖက်ရေကတော့တော့မလား။အာအကုန်လုံးကိုရောက်တဲ့သိကြိုးပြလိုက်တယ်ဆိုတော့ ကဲမရှိရသူများကိုမပေးချင်ဘူးပေါ့ဟုတ်တယ်မလားအေးအဲ့ဒါဒိဋ္ဌာနဲ့မရှိရရှောင်ရမယ်ဘုဒ္ဓပွားများရမယ်တရားတရားတွေနဲ့သူတို့ဘာကိုပေးကမ်းရမယ်ဆန့်နေပဲတရားလားတရားတို့ဘုဒ္ဓတော့ကောင်းတယ်ပေါ့ဗျာဒိဋ္ဌာနဲ့မရှိရအာမကောင်းဘူးဆိုတော့ရှောင်ရမယ်မရှောင်လို့ရှိရင် စိတ်မကောင်းတော့အဲစိတ်ကောင်းရှိဖို့ပထမဆိုစိတ်ကမကောင်းတော့စိတ်ကမှမကောင်းမဲနဲ့မွန်မြတ်တဲ့မဉဏ်ပုံညာရပါမရပါဘူး။အေးရောပွားများတိုင်းမရဘူးဗျာ။ဒါကြောင့်ညတပရိညာဝိပဿနာမှာအရေးကြီးတယ်။ဒီသမထသမားတွေလည်းဒီတိုင်းပေါ့။သမထသမားတွေကျင့်တယ်ပဲ။အာအကျင့်ကတော့ကောင်းတယ်။တချို့ကအဲ့ဒီအကျင့်နဲ့ဒီငါ့ကိုတရားလုပ်တယ် အောက်လမ်းတို့ဘာတို့ညာတို့ပေါ့ဗျာညောင်မတရားတဲ့ညာတွေပြည့်စုံအောင်ပတ်စာရပေးရောပတ်စာပေးနဲ့တသိမ့်ပေးအဲ့ကောင်မှတတ်ပါမယ်နဲ့ပေးအဲ့မျိုးသမီးတွေမှာရှက်ကွဲအောင်မလုပ်ဘူးပင်မကိုတသိမ့်မကောင်းတဲ့ပညာနဲ့လုပ်ပေးတယ်အဲ့တော့အာဟုတွေညာဥဒရအဲ့စိတ်ထားကောင်းမှမကောင်းပါဘူးအကျင့်လာကျင့်လာပဲရည်ရွယ်ချက်ကမကောင်းဘူးသူကျင့်လာ တဲဝရောက်ဘူးရဲ့ဟုတ်တယ်မလားအေးအဲ့ဒါကြောင့်မလို့ဝိပဿနာရဲ့ဒီတိုင်းပေါ့တို့ကျင်တာသူများကိုနေဖို့မဟုတ်ဘူးသူများကိုကြွားဖို့မဟုတ်ဘူးကိုယ်ချင်းချင်းဘောလောကကမင်းမညွတ်ဖြစ်အောင်လုပ်ဖို့မဟုတ်ဘူးသူတော်ကောင်းတွေရင်းညွတ်ဝမ်းပါတတာဖြစ်အောင်ကြိုးစားမယ်နော်ရောရောအိဒါမစ္စရိယဆိုတော့အချင်းတို့ပြောလိုက်တာပေါ့အိဒါမစ္စရိယရှိပါတယ်ရှိသေးတယ် သူနဲ့အပေါင်းအသင်းတွေလေအပေါင်းအသင်းတွေရှိသေးတယ်အိတ်တာမရှိရရှိရအပေါင်းအသင်းတွေကောဓာဥပါဥပနာဟမက္ခပလာဒဆရာဘာရောက်ဆရာတော်ဆရာကြီးစိတ်ထားကောင်းစိတ်ကောင်းရှိဖို့ပထမအဖြစ်တရားတော်ကဆက်ဆက်ပြီးသွားတယ်။ဒါကြောင့်ယောဂီတို့စာအုပ်ကလေးတွေကြည့်တာဓမ္မဘုဟုတ္တဖြစ်အောင် ဘောဓအမျက်ထွက်လာတယ်။ချက်ကနေဆိုရှူရှူရှူရှူရှူရှူဘူဟောက်ကြီးလိုလေချက်ကနေဆိုတော့နဲ့မောနဲ့အဲချုပ်ပိန်းလေးတွေဆိုချက်ကနေဆိုဘူတော့ကျွန်တော်မဟုတ်ဘူးဖြစ်မကောင်းဘူးဟာလားဒေါသကိုထိမ့်နေမှာတဲ့မြို့သားဆိုလည်းရိုက်မယ်နဲ့မထုံးမယ်ကြိတ်မယ်ကောင်းမှာကောင်းပါဘူးဗျာကိုယ်သူတော်ကောင်းကိုကြည့်ဝတ်ပြီးတော့ထုံးမယ်ကြိတ်မယ်ဆိုတော့ ဘုရားကြိတ်ကြတယ်မိုက်ကြည့်လို့တဲ့လို့ရောကောင်းဆိုစမ်းတယ်လို့ပြောအောင်အကျိုးကြောင့်ဟုတ်တယ်မလားအေးအဲ့ဘောဓမြတ်ထက်ဥပနာဟရန်ကျိုးထားတာမနေဘူးပေါ့မင်းဒီဘုရားတွေနောက်ဘုရားတွေမှာဟောတဲ့စိတ်ကောင်းမှာစိတ်ကောင်းစိတ်ထားကောင်းဖြစ်ပါတော့ဖြစ်ပါပါဘုရားပြောတော့ပြောတော့ပြောတော့ပဲစိတ်ကမှညှို့တာနေဦးပါဘုရားတွေတော့နေလိုက်အောင်မယ်တနည်းကြရမတွေ့ဘူး ပယ်ရမယ့်တရားတွေပြောနေနော်ရောရေပယ်ရမယ့်တရားတွေပယ်ရမယ့်တရားတွေမက္ခကျေးဇူးချီးဖြတ်မက္ခဘာဒီကောင်းလို့ပြန်နည်းနည်းလေးဘာမှကျေးဇူးမရှိပါဘူးငါငါလုပ်တော့အောင်ပြန်တာပါဒီသူဟာသူလုပ်ပြန်နည်းနည်းလေးဒီမှာကျေးဇူးရှိပြီနဲ့ကျေးဇူးချီးဖြတ်တယ်ဓမ္မသူနေလို့ရပါလေမထာနောရောရေတို့ ဂေါဒရဲ့ဥပနာဟရဲ့မက္ခရဲ့သူကျေးဇူးကိုမချူဖြတ်ပါကိုယ်အချင်းချင်းကျေးဇူးရှိတဲ့သူတွေပဲနော်ပြောရပလာတပလာတသူတော့ဘာမှနားလည်ပါလေကွာဒီကောင်ဘာကောင်မလို့ဘလောက်တက်လို့လဲအဲ့လိုပြန်ဆိုင်တာပေါ့ရောက်တဲ့တော့အားပေးရမှာမလားရော အေးအဲ့ဒါဟုတ်ပဲနဲ့ဒေါသဖြစ်တာဟောတာပြန်ဆိုင်တာလေကောတာဆိုတာမြတ်တတာဥပနာဆိုတာဉာဏ်ဥဒ္ဒါမေခဆိုတာခြေသူဖြစ်တာပလာဒဆိုတာဂုံပြိုင်တာတဲ့အဲ့ဒီအရှိန်ဟုံးတွေချောင်းကောတာဥပနာမခပလာဒအဲ့ဒီအဲ့ဒီအရှိန်ဟောနေကြရောက်ခိတ္တာမစ္စတရီယာ တရားတော်ကတော်တော်စိတ်ဝင်စားဖို့ကောင်းတယ်နော်ရောတို့တိတာတွေကအပေါ်ယံတော်ကလေးတိတာပေါ်ယံတော်ကလေးတိတာအဲ့ဒါဝိဒနာမရှိရဘယ်ဟုတ်လဲသူ့အားပေးနေတာဒါရောမကောင်းတာတွေကိုပြောနေတယ်အားမပေးရဘူးနော်ဒီမှာမတရားတို့တို့တို့လုံးကြတယ်ဘောင်းလည်းမလုံးနဲ့အဲ့ဒါတို့အိတ်တမရှိရဖြစ်လာတော့ပြီးကလားဆိုတော့ဟာသူကအချိန်ထက်ထွက်တယ် မကောင်းတဲ့အရှိန်လေးပြောရင်မာယာတို့တာထူယသံဘတာရမ္ဘမဒ္ဒပမာဒအမလေးပြောရင်ပေါင်းတဲ့နေမကောင်းတဲ့ပေါင်းတဲ့နေများတယ်နော်ရောမာယာဆိုတာအပြစ်ကိုဖုံးကွယ်တာကိုယ်မှာအပြစ်ရှိရတာနဲ့ရှိပါဘူးကွာမပါပြစ်မှမရှိဘူးဖုံးကွယ်တာမာယာတာထေရဆိုတာမရှိတဲ့ဂုဏ်နဲ့ကြွားတာပေါ့ဗျာ ဝါစာမတဘဲနဲ့စာတတ်တယ်လို့ပါလို့လို့ဆိုတော့မရှိတဲ့ကုံလေးကြွားတာငါရောမတတ်ရင်လည်းမတတ်ဘူးပေါ့ဒီလိုမတတ်ပါဘူးခင်ဗျာအေးဒီနဲ့ပဲကြောင်းထိုင်နေတာပဲရှင်းရှင်းလေးပဲဒီလိုဒီလိုဒီလိုလေးမတတ်မတတ်ဘူးပေါ့မတတ်ဘဲနဲ့တက်ချင်အောင်ဆောင်တယ်အဲ့ဒါတာထေရလို့ခေါ်တယ်နော်ရောအေးသံဘမောက်မာတဲ့စိတ်ထားသံဘမောက်မောက်မာမာငါ့ကိုရိုင်းရိုင်းဆိုင်ဆိုင် ပြောတယ်ဘာဖြစ်ဖြစ်သူများတွေဘာပြောမောက်မာတဲ့စိတ်ထားမျိုးထားဘူးနော်ယောဂီအဲဒီဝိပဿနာယောဂီတွေရေးကြည့်တာတွေပြောနေတယ်ယောဂီတာရံကဂုံလူဂုံမြိုင်လောက်တာပဲသူများကိုချုပ်တယ်ဘလို့တက်လို့လေကွာဘာမှမဟုတ်တော့ဘူးနာဂတလုံးနားရတာမဟုတ်ဘာညာဆိုပြီးတော့သူများကိုချုပ်ချင်ဘုံလူဂုံမြိုင်လောက်ချင်တာရံက မာနဒါသိပါဘူးမာနဝင်မျက်နာပေါ့ဟလားမဒရစ်မှုတာရေမဖို့စီးနေလေးနဲ့ကိုရစ်မှုကိုကာမှုလေးနဲ့ကိုရစ်မှုကိုနေရာလေးနဲ့ကိုရစ်မှုကိုသိနေရာလေးအများကြီးကြံနေတယ်ကိုသိနေရာလေးနဲ့ရစ်မှုလေးရှေ့တိုးတက်ပါအေးအာမအတရားထုတ်တာလည်းဖြစ်ဖြစ်နေနေဖြစ်ဖြစ်မြင်လို့ပြီးပါပြီလေ ဘယ်တိဆက်သွားမလဲဖြစ်ပြမုံအောင်ဖြစ်ပြမုံအောင်အေးအဲ့ဒါဖြစ်ပြလူမြင်တာနဲ့အဲ့ဒါရေမှုပြီးတော့သူများတဲ့သာလာပဲဆိုရင်ရှေ့တက်ပါတက်ပါပါဘုရားအေးဒါကတရားပဲပေါ့ဗျာလူကမှာတော့အာယုနာဘကာမတရားတွေနဲ့ရေမှုနေတာမထဟောအဆိုးဆုံးကပမာဒ မေတ္တာမရှိရအောင်အားပေးနေတာတွေပြောနေနော်ဗမာရဆိုရောရိုသိမိတာပဲဗမာရဆိုပါပါလိုက်မေတ္တာပါပါအေးဗာရီဝမေးလေးပေါ်ချတာပါဘုရားမောင်တရားတွေကိုအယမဘကံကုန်တရားတော့မမေ့ပါဘူးဗျာဘယ်လိုမှမမေ့ဘူးလိုက်စားနေတာပဲတဘောပါဟုတ်တော့မလားမမေ့ဘူးဒါရသမီးတွေမေ့ပါဘူး မမေမမေလို့လားဆိုပြီးနေတော်တော်တော်တော်ကြာဟောဗျာမိတာကသူတော်ကောင်းတရားတွေကိုမိတာဗျာဟုတ်လားဘာယဝိညာစိတ်ဓမ္မသတိပဋ္ဌာန်တရား၄ပါးတွေမိတယ်ဗုဒ္ဓနုတ္တိဘွားရဖို့မိတယ်မေတ္တာဘွားဖို့မိတယ်မရဏတတိဘွားဖို့မိတယ်အတုပဘွားဖို့မိတယ်ပရိစိတ်ဖို့မိတယ်တရားထိုင်ဖို့မိတယ်ပေါ့ဗျာဟုတ်တယ်မလား အာနောက်တတိယဒါနပြုဖို့မေ့တယ်သီလဆောက်ပြုဖို့မေ့တယ်ဘာဝနာပွားများဖို့မေ့တယ်ပမာဒလေအဲ့တော့ကောင်းတာတွေမေ့တယ်ဆိုတော့မကောင်းတာတွေနဲ့အသက်ရှင်တာပေါ့အဲမကောင်းတာတွေဆိုလို့စီးပွားရေးလူမှုရေးလုပ်တိုင်းမကောင်းဘူးပြောတာမဟုတ်ပါဘူး။အဲဓမ္မအာဒီဝနဲ့ဒီလိုကောင်းမှုတွေလုပ်ရင်သူကလည်းကောင်းပါလေ။အဲမိစ္ဆာအာဒီဝနဲ့ဆိုတော့ကောင်းဘူး အာဟုသူတွေလုပ်နေတော့မကောင်းဘူးပေါ့ဟုတ်တယ်မလားအဲ့တော့အိတ်တံပစ္စည်းရကိုအလေကောင်ကပြောလိုက်သူ့ကိုဝိုင်းထောက်ပါနေတာမာယာတို့တာထီယာတို့ထံပတာရံပမာနမဒပမာဒဟောနောက်ပဲဆုံးကြတော့အင်အားအကောင်းဆုံးပေါ်လာပမာဒအများကြီးဆိုတော့ရောမမမိမှာဆိုတော့ မှတ်မိအောင်လေးပြောတာနော်ပမာဒရဟိုးဘောကကောဒကောဒနဲ့ပမာဒ6ဣဒ္ဓမရှိရတွေဖြစ်ဘိုင်းဝင်ပြီးတော့ထောက်မှအားပေးတယ်ပေါ့ဗျာဒါပြောတာဟုတ်လားကောဒဆိုတာကမြတ်သက်ပါပါဘုရားအေးမတက်တော့နေပါလေအမျက်ထွက်အမျက်ကြီးကြီးပါလေသွားနဲ့တိုင်းလည်းခက်အောက်စိတ်အောက်လို့လည်းခက် လူတွေပဲအမျက်ထွက်ပါများတဲ့လူကဆုံးမအခက်တယ်။ဒါသူကလည်းကားနေဒေါသဖြစ်ဟုတ်တယ်မလား။ဒါနဲ့ရှူးရှူးနဲ့ဒေါသဖြစ်ရှူးရှူးနဲ့ဒေါသဖြစ်တော့မလုပ်သင့်ပါဘူးဗျာမလုပ်ပါနဲ့မပြောသင့်ပါဘူးဗျာပြောတယ်ပဲပြောမရဆိုမရဘယ်လိုဖြစ်နေမလား။အေးတစ်ပြက်ကြီးတူပဲပြောရဆိုတာအမတန်ခက်တယ်။ဆိုဆုံးမရခက်တယ်ပေါ့ဗျာ။ ဆိုဆုံးမှာဖြစ်တာတို့သာသနာတော်ကြတော့ဘယ်လိုပြောလဲဆိုတော့ဒုပ္ပစဒုပ္ပစဆုံးမရဖြစ်တဲ့ယဟန်ဆုံးမရဖြစ်တဲ့ဘုရားဒေဝတတ်တို့ဘောပြဆက်ပက်ကြီးယဟန်တို့ဆုံးမရဖြစ်တော့နောက်ပိတ်ဆုံးကြတော့ဆုံးမလို့မရတော့ပြစ်ထားပကာသနိယကံပြုတ်ပလိုက်ရဒေဝတတ်လုပ်တဲ့အလုပ်ဟာသူ့လိုသူ့လိုသာသနာတော်နဲ့မဆိုင်ဘူးပြစ်ပယ်ပြစ်ပယ်ပလိုက် ရဟန်းတော်တွေလည်းဒီလိုပဲပြောပြလို့ဘယ်လိုမှမရဘူးအနိကံရပြောပြလို့ဗလာသနိယကသူတို့ကသူတိပဲသာနာတို့ကြောင့်လည်းသူတို့ကသူတို့ပဲဟောနောက်ပဲဆုံးကြတော့ဘယ်လေးပါမရဘူးလားဗျာအဲ့ဒါစုံစုံမှခက်လို့မလားရောမှန်ပါပါဗျာအဲယောဂီတို့လည်းပဲယောဂီတို့တရားနာကြမနာဘူး မလာဘူးရောတို့တရားအထုတ်ကြအထုတ်ဘူးတဲ့ညပိတ္တသွားကြည့်ပါလားနည်းနည်းလာဘူးမလာဘူးအထုတ်ဘူးလည်းမလုပ်ချင်ဘူးဆိုတော့ဆုံးမပါဖြစ်တယ်ဆုံးမခက်တော့ပါဠိတဖြစ်ဘူးပေါ့လူစိုးဖြစ်တာဟောတော့မလားပါဠိတဆိုပညာရှိမလားမှန်ပါပါဘယ်ပြောရတာတော့ပါဠိတမဟုတ်တော့ဘူးဘာလဖြစ်တော့ဘာလလူစိုးဆိုရင်ဘယ်ရောက် အာဘယ်လေးပါးရအောင်တနာပါလေအရကြပါရင်ပြန်ထွက်မှာမဟုတ်တော့ဟုတ်လားအဲအဲ့ဒါကြောင့်မို့ရောရဒုက္ခဇာမဖြစ်စေနဲ့တောဝဆက်ကတာဖြစ်ရမယ်တောဝဆက်ဆိုဆုံးမှလွယ်တဲ့သူယာရယဟန်ကြီးတို့အတက်ကြီးမှဖြစ်ပေနဲ့တချို့ကဆိုဆုံးမှလွယ်အတက်ကြီးတာကြီးတာ အလက်ကြီးတော့စာမကျက်နိုင်မကျက်နိုင်လည်းရှင်သာရိပုတ္တရာဒါကမဘူးဦးသိကြီးမလုံးနဲ့မလုံးဘူးဘယ်လိုလိုလိုမပြောနဲ့မပြောဘူးဒါရိုက်တာနဲ့တရားတယ်လို့ထိုင်ရထိုင်နေယဟန္တာဖြစ်တာပဲခဏလေးနဲ့ဘာဖြစ်လို့လဲဆိုတော့မအထိုက်ကြောင့်လည်းပဲနဲ့လို့စာပေဘုဟုတ္တရှိနေတယ်ကွာဘာလို့ကျွန်တော်တို့ကပြောချင်တာပြောပြောချင်တာပြောဘာလို့ကျွန်တော်တို့က အဲ့လိုဆိုဆုံးမခဲတဲ့လူကြတော့ယဟန္တာထားပါသောတာပန်မဖြစ်ပါဘူးဖြစ်ပါဘူးဗျာဘယ်ပြည့်မလဲဒီမှာလဲဆုံးမနေတာငါရောရဲ့မှန်ပါပါကိုယ်ဘယ်ဥစ္စာအချိန်ပြီးလို့ရှိရင်တရားထိုင်တာဒုက္ခကတရားထိုင်တဲ့လုပ်ပဲရှိတယ်လေတရားထိုင်တာဝေဥစ္စာလို့ဝေဥစ္စာပြရခြင်းဝေဥစ္စာလို့ဝေဥစ္စာပြတရားထိုင်တာမြဲတမ်းပြောဦးတော့ဗျာမှန်ပါပါတရားထိုင်တော့ကိုယ်တွေလည်းကောင်းတယ်ဒကာဒကမတွေလည်းကုသိုလ်ပို့ရဟုတ်တော့မလားမှန်ပါ အမေမေရောဘောဆလာနေတယ်ကျွန်တော်တို့ဂိမ်းဆော်လိုက်ဇာလန်းကြည့်လိုက်ဆိုတော့ကောင်းပါဦးကောင်းပါဘူးအေးအဲ့ဒါဆိုဆုံးမှခက်တဲ့လူတွေကြတော့တရားထိုင်နေမှာမထိုင်ဘူးဗျာတရားထိုင်နေမှာဘာဖြစ်တဲ့ညာဖြစ်တဲ့ဆင်ခြင်မြင့်ကျကိုယ်ကြီးတွေဝေးပြီးတော့အဲ့ဒါဂိမ်းဆော်တာနဲ့ဇာလန်းကြည့်တာအဲ့တော့ကိုယ်လည်းအကျိုးရုပ်သူများလည်းအကျိုးနဲ့ဟုတ်တယ်မလားအေးဒါကြောင့်ဆိုဆုံးမှလွယ်တဲ့သူဟာမြန်မြန်ဆန်ဆန်တရားရတယ် ဆိုဆုံးမလွယ်တဲ့သူတွေဖြစ်အောင်ကြိုးစားကြနော်ရောက်ပြီ။အာတရားဟောတယ်။အဝိဇ္ဇဟောတယ်ဒီကဆရာတော်ကြီးဟောတယ်။ဘယ်ဆရာတော်ပဲဟောဟောဒီလိုတည်နေတဲ့နာကြမမသားသားလေးနာကြကောင်းတာဗျာ။မှန်ပါပါ။အေးအဲ့ဒါကျေးဇူးတင်ရမှာဗျာ။တမင်တက်တက်လာဟောပြီးတော့လိုက်ပြနေပါလို့ဟောဖို့လေ။မှန်ပါပါ။ဒါနဲ့လိုက်ပြတော့ဗျာ။အဲ့ဒါကိုကျောင်းမှာလာပြီးစေတနာနဲ့ဟောပြောပြီးတယ်ဆိုတော့ ရိုးရိုးသေးသေးလေးလေးနက်နက်ထားမလားရောအဲ့ဒါကြောင့်ရောဤသောဝသတရာဆိုဆုံးမလွယ်တဲ့ရောဤဖြစ်ပါလေနတ်ပြည်ကျတူဆုံးတာပေါ့ဗျာနိဗ္ဗာန်မရောက်သေးလို့ရှိရင်လေအဲနတ်ပြည်ကိုရှင်းမနာတော့မဟုတ်ပါဘူးနိဗ္ဗာန်ရောက်တော့အကောင်းဆုံးပေါ့ဟုတ်တယ်မလားတကယ်လို့အကြောင်းမျိုးကြောင့်နိဗ္ဗာန်မရောက်ဘူးဆိုရင်လူပြည်နဲ့ပြည်ကောင်းရဘုရားမှာအတူရောက်တာပေါ့ သဟပုံညကာရီလေအဲကုသိုလ်ကောင်းမှုတွေအတူတူသီလသမာဓိပညာတွေကုသိုလ်ကောင်းမှုပြုလို့ရှိရင်စိတ္တိမြတ်တွေ့သေးတဲ့အခါမှာနတ်ပြည်မှာသွားပြီးတော့အတူတူတွေ့ကြဆုံးညနတ်ပြည်မှာထပ်ပြီးတော့ကုသိုလ်ပြုကြဟုတ်တယ်မလားအဲဒါကြောင့်ဣဒ္ဓမစ္စရိယအားပေးတာနံပါတ်1ကပေါ်တာဟာအများကြီးမမှတ်နိုင်ဘူးနောက်တစ်လုံးမှတ်လိုက်ပမာဒနှလုံးကောက်ပါမှတ်တာနော် အဲကျန်တာတွေကတော့ဒီမှာရေးထားကောတဥပနာဟဟောဉာဏ်ညုဖွဲ့တာလေအဲဉာဏ်ညုလည်းမဖွဲ့ပါနဲ့တဲ့မေခခြေတည်ရတာပလာတာသူ့ပြိုင်တာအဲ့ဒါလေဖယ်ပြစ်ဖယ်ပြစ်ဖယ်ပြစ်ဟောပြောတယ်ရောရည်လို့ကြတော့ ဝိပဿနာယောဂီတွေကြတော့ပုံသိတယ်နဲ့နော်ယောဂီ။ဟိုရိုးရိုးတာမန်တွေတားတယ်မရနဲ့အချိန်မရတဲ့လူတွေကြတော့ဘာလို့တော့မလုပ်ကြနဲ့ဟဲ့ဒီများတမန်တဲ့ဒီများဥစ္စာမကိုနဲ့ဒီများတာမန်မပြမနဲ့လေးနဲ့ပြောတဲ့ရဲ့ဒီလာမတောင်းနဲ့ဒါတို့တို့ပဲပြောရမယ်တို့ကမအားချဘူးလေ။ယောဂီတို့ကြတော့အဲ့ဒါတွေပြောတယ်အောင်လို့ယောဂီတို့တိပိသားတွေပဲ။ ဟောရောယူခါရလေးမေ့နေတာဘောဓာဥပနာဟမက္ခဝါတာအဲ့ဒါလေးပါလို့အမလဲအဲရှောင်းမအကုန်လုံးမမှတ်မိတာကဘောဓာဒါလုံးတော့မှတ်တာဘောဓာဆိုတာမြတ်စွာဘုရားတိက္ကနသရှိရှိရှိထိုးမဲ့ရိုက်မဲ့နဲ့မဲ့အဲ့ဒါလူလောကလုံးဒေဝတော်မှာပုဂ္ဂိုလ်ရဲ့စိတ်ဓာတ်ဟုတ်တယ်မလား သူကတည်းဟုတ်သွားမယ်လို့မဟုတ်ဘူးဗျနိဗ္ဗာန်ဘဝမှာဟုတ်လားအဲဘယ်လိုပါတက်နေဆိုတိုင်းခံမယ်မေတ္တာထားမယ်တိုင်းခံမယ်မေတ္တာထားမယ်ကူညီမယ်မေတ္တာထားမယ်ဒီစိတ်ကိုထားမှာရောလေကွာသွားပြီနော်ပယ်သွားမယ်သူနဲ့နိဗ္ဗာန်သွားမယ်သူနဲ့ကွာတယ်နော်ရောရေရှင်သာတိဘုရားတိုင်းခံတယ်လို့ပြောတော့မိစ္ဆာဒိဋ္ဌိပုံနာတယ်မရှင်းတော့ဘူးဒါပဲနိခန္ဓာလေစမ်းကြည့်မယ် ။ဒါကြောင့်ရှင်သာရိပုတ္တရာဆုံးမကြွားလာဇဘိုးကိုဖြတ်ရရှင်သာရိပုတ္တရာကြောကုန်ကြောကုန်ဖြတ်ဖုံးရှင်သာရိပုတ္တရာလှဲ့တော်မူခြင်းဆက်သွားတယ်။အဲ့ဒီပုံနာတစ်ခါလဲပူးတော်မူတော့လိုက်တောင်းတာလှဲ့တော်မူခြင်းဘူးဆိုတော့ရောစဉ်းစားကြည့်တယ်။တိုင်းကြီးခံတယ်ပေါ့။သူဘာလို့လို့လဝါနဲ့ရရုံနဲ့မဟုတ်ဓာတ်နဲ့ပဲခုတ်ခုတ်စိတ်မဆိုးဘူးဆိုတဲ့သဘောမလားရော။ကဲ တို့ရဲ့ဆရာတော်ကမှလို့ညီညွတ်မှုမပေါင်းဘူးလားဗျာညီညွတ်ပါပါဗျာအဲအဲ့ဒါတို့ကအတူတူပါမှာဗျာအဲ့ဒါအတူတူပါမှာတို့လည်းအဲ့လိုဖြစ်အောင်ကြိုးစားအဲ့လိုဒီမဖြစ်တော့မှဖြစ်အောင်ကြိုးစားဟုတ်တော့မလားမှန်ပါဗျာဘယ်တက်မလဲဆိုစိတ်ဆိုတင်းနေတယ်စိတ်ဆိုဆိုရတဖြည်းဖြည်းစိတ်ဆိုးတာတွေတိုးတိုးတိုးတိုးလာတယ်ဟုတ်တော့မလားအေးအဲ့ဒါကြောင့်ရှင်သာရိပုတ္တရာကြောဘုရားရိုက်တာလှဲ့တော်မကြည့်ဘူးသူကဆက်ပြီးဆွမ်းရသွားတာ အရိုက်တဲ့လူကပူလောင်ပြီးတော့လိုက်တောင်းပါတယ်နော်အဲ့တော့ဘောဓဆိုတဲ့အမျက်ထွက်မှုကိုထိမ့်သိမ့်မှာစိတ်ထဲမှာတော့ဖြစ်ချင်းဖြစ်မှာပေါ့ဗျာဘုလူရှင်ဆိုတော့လေစိတ်ထဲမှာနေထားလိုက်တော့ဗဇက်ကရှောက်လို့ပြောတယ်အဲ့ဒီဒေါသကြောင့်ပတ်စုပတ်စုပတ်စုပတ်စုပြောရင်အာဟုလူများတယ်နော်အဲအာဟုလူများတယ်တဲ့ပြိတုနာဝါဆိုတာဂုံးတိုက်တာတို့ညာထောင်ပေးတာတို့တို့ပေးတာတို့ အဲ့ဒါတွေကပယ်သွားမယ်လူတွေရဲ့အလုပ်ဘိုးလို့မဟုတ်ဘူးဟုတ်တယ်မလားမှန်ပါပါအမှန်ပါလောကမှာရှိပါလားရှိပါရဲ့လူမျိုးရေးတွေနိုင်ငံရေးတွေဟာဖြစ်နေတော့တော့တို့လည်းအဲ့ဒါတော့ဆိုင်ဘူးဘယ်လိုမှသွားပြီးတော့ကောင်းတယ်လို့ပြောတယ်ကိုတရားကိုအားထုတ်လို့ရည်ကိုเจ้าမှာလည်းတယောက်နဲ့တယောက်ညီညွတ်အောင်ပြောရရောက်ရောက်များဖြစ်အောင်မပြောအောင်နော်ရောအေးအတတ်နိုင်လို့ညှိနှိုင်းပြီးတော့ ဒုက္ခတံဂတတာမေကိတံဂတတာမေကိရှင်ပေါင်းလူပေါင်းရှင်လူပေါင်းတို့တာမေကိကိုစိတ်ပြည့်အညီညွတ်ခြင်းနဲ့ဒုက္ခချမ်းသာခြင်းတွေညီညွတ်ချမ်းသာတဲ့ဘဒ္ဒပတိနဲ့ဉာဏ်ဖြစ်နေချမ်းသာပါဘုရားအဲချမ်းသာဘူးတဲ့အဲ့ဒါအဲ့ဒီညီညွတ်ဖို့ဆိုတာဘာလို့မထင်လဲရုပ်လို့လဲစဉ်းစားကြည့်ကာရဝဘာလိုပါလဲ ကိုယ့်ရဲ့ကြီးသူရိုသေရကြီးကြီးဝါဒကဘာဝါကြီးကြီးမျိုးဆိုင်သွားပြီးပြက်တယ်ဓာန်ကိုလေးစားငယ်တဲ့သူကိုတဏှာကိုယ့်ရဲ့ငယ်တဲ့သူကြီးတဲ့သူကတဏှာကရုဏာထားငယ်တဲ့သူကကြီးတဲ့သူရိုသေရညီညွတ်ရေးကိုပြောနေနော်ဓာန်ကြညီညွတ်ရေးအဲလေးစားရဲဒီကောင်မောင်နှမရေးကြည့်ပါမယုံမသိမလေးစားရဲ မိသားစုဆိုပျက်စီးတာပဲနောက်ကြတော့သားနဲ့အဖေတော်မှသားနဲ့အဖေပြာအော်ဟစ်သမီးရလည်းမအေးဘူးပြာအော်ဟစ်တော့အဲ့မိသားစုကဘွားကိုပျက်စီးမှမိသားစုရိုသေလေးသားရတယ်ရိုသေလေးသားခံကြအောင်မဟုတ်ဒါသာသနာတော်ရဲ့ကြီးပွားတိုးတက်ကြောင်းနော်ယောဂီအာဝောစမိဘဝဒောစသံတို့ပိစဂတိညွတ်တာဘုရားရှိခိုး သင်ထားတာမဟုတ်ဘုရားဒါလိုက်နာဖို့သင်ထားတာနော်ဟုတ်ပါဘူးကဲဒါပါတော့အိတ္တမစ္စရိယ6ဘေးရယာနဲ့အန္တရာယ်ဖြစ်တယ်တဲ့မြတ်စွာဘုရားပြန်ဖြေဟလားအိတ္တမစ္စရိယဘာကြောင့်ဖြစ်ပါသလဲဘုရားဟောတော်တော်ဟိုတော့နာဟုတ်တယ်လေမမင်းလည်းပြောကြည့်ပါချစ်ချင်းမောင်းနေတာချစ်စရာအယုံမုန်းတယ်သူကြတော့ချစ်တယ်သူကြတော့မုန်းတယ်ဟုတ်တော့မလား ယတနာဖြစ်တယ်ဆိုတာအဲ့ဒါဟာဒီလိုဘုန်းတော်ပါဒီလိုတော့ဒီလိုတော့လူတွေကြတယ်ပါ냐ဆိုတော့တလွတ်သွားမဟုတ်ဘူးဟာဒီလိုတော့ချစ်တယ်ဒီလိုတော့မုန်းတယ်ဒီဆရာလေးကိုချစ်တယ်ဒီဆရာလေးမုန်းတယ်ဆိုရင်အိဒါမရှိရမလားဟုတ်လားအဲအိဒါမရှိရအိဒါမရှိရလာပြီဆိုလို့ရှိရင်ပါလားဒီဒီအန္တရာယ်တွေလာမယ်လောလောဆယ်ကိုဘာဘေးရန်လာမယ်ချင်းအခုဒီရ သူများရဲ့ဆန္ဒလုံးမုန်းနေတယ်ဆိုရင်အကုသို့ဖြစ်ပြီလေရောက်ဒေါသတွေလေဒေါဒဥပါနာဟမေခပါဒကဲအဲ့တော့မေတ္တာနဲ့အန္တရာယ်ဒီမှာရောရေမြေထဲမှာအကုသို့ဖြစ်မြတ်ဘာမှမလုံးနဲ့အကုသို့ဖြစ်အဲ့ဒါနဲ့လုံကျိုးပြီးတော့ပြောမယ်ဆိုမယ်ဆဲမယ်ထိုးမယ်ကြိတ်မယ်ဆိုတော့အကုသို့ပုံမများဘူးလားအေးအဲ့ဒါဘယ်ရလာလဲဆိုတော့အိတ္တမစ္စရိယက အာဟိတမစ္စယကဘယ်ရတာလဲဆိုတော့ချစ်ချင်းမုံကြီးရတာပါအေးချစ်ချင်းမုံကြီးတော့ရန်တမ်းပြီးတော့ချစ်ချင်းမုံကြီးကိုပြရတော့ပြရချစ်ချင်းမုံကြီးနေရာမှာဘာထက်ဉာဏ်ပညာနဲ့လိုက်ရမယ်ချစ်ချင်းကလည်းတဏှာမဖြစ်အောင်မုံကြီးကလည်းဒေါသမဖြစ်အောင်မျက်စိမှာပရိတရမိစ္ဆဒုက္ခအနတ္တအနေနဲ့နှမ်းနှတာတာဥဒရရမယ်ဒါကိုပြောတာဟုတ်လားဥပမာဆိုတော့လောကမှာ ဘလောကကြီးတစ်ခုလုံးကချစ်ချင်းမုန်းရင်းဖြစ်နေလို့ပြဿနာတွေဖြစ်နေမှာဘုချစ်တဲ့သူကြတော့တာယောဇဉ်တွေဖြစ်ပြီးတော့တစ်ထည်ပြင်းနဲ့တာယောဇဉ်တွေပွားများပြီးတော့ဘုစုခရုတွေဖြစ်ကုန်တယ်မလားမှန်ပါဗျာချစ်ချင်းကစားတာမလားရောချစ်ချင်းကြောင့်တခါတဲ့ဒုက္ခတွေတခါတဲ့ရှုပ်ခွေးဒါတွေသမီးတွေနောက်ကြတော့မြည်ရမြည်တယ် အဲသားရသမီးတွေကိစ္စပြီးတော့မြည်တွေမြည်တွေပါဆက်ပြီးတော့ထင်ရတော့ဥပုပ်တော်မဆောင်နိုင်ဘူးဥပုပ်ဆောင်နိုင်တယ်အာဇာနည်ကြီးပဲဟုတ်တယ်မလားဥပုပ်တော်မဆောင်နိုင်တော့ဘုရားမဆောင်နိုင်မနဲ့အသက်ကကြီးပြီးတော့တကယ်ကြတော့ဒီပါရောဗျာအာသာဆွေသမီးဆွေမြစ်ဆွေဆိုတော့များသောအားဖြင့်ဘာဖြစ်ကြဟာပိဋ္ဌာတွေဖြင့်ဗုဒ္ဓဘာသာအမိခံပိဋ္ဌာဖြစ်လို့နာဘူးလားဗျာနာပါဗျာမိစ္ဆာဒိဋ္ဌိဆိုရင်ဖြစ်ပါ ဩတော့ဒရဏသုံးပါးဖြစ်ပေတဲ့ပုဂ္ဂိုလ်ဖြစ်မှာပေါ့တရေတို့ပိတ်တာပဲသူစားမှာဖြစ်မှာပဲဒရဏသုံးပါးကိုပဲရှင်ပြုယဟန်ခံနဲ့တခါတည်းဥပုပ်ကြောင်းတွေပါပြီးသွားတဲ့အခါသွားဘာလို့သင်္ကန်းတွေကတိသင်္ကန်းတွေချူပြီးတော့ပိတ်တာဖြစ်ရမလားဟုတ်လားမှန်ပါဗျာဟာဘာကြောင့်ဖြစ်ပါချစ်ချင်မောင်းနေညာမိကိုချစ်တယ်လေဘိုးတွေဘွားတွေကမိကိုချစ်တယ်မလား ငါမီးငါမီးငါမီးမထိနဲ့ငါမီးမထိနဲ့နောက်ကြလိုက်တယ်ငါမီးမထိနဲ့ငါမီးမထိနဲ့အဲ့ဒါမီးကိုဆွဲပြီးတော့သေးတဲ့အခါကျတော့အဲ့ဒီမီးနာမှာတရေကြီးသွားဖြစ်အဲ့ဒီနာမှာဝယုံပင်တို့တစ်ပင်တို့ဒီကမာကြီးဒီသဘောပါရဲ့လားအေးဒါတရေဖြစ်เสียအကြောင်းကိုပြောတာ အဲ့ဒါငါမြည်ငါမြည်မလို့နဲ့ငါမြည်တာအိစ္ဆဒုက္ခအနတ္တအိစ္ဆဒုက္ခအနတ္တပါဘုရားအေးအဲ့ဒါချင်းချင်းမုန်းချင်းကိုပြောတာနော်ရောကဲမုန်းတာလည်းမဆိုးဘူးလားဗျာမစားရမတော့ပါနဲ့ဘာမှလည်းပဲလက်လက်ပါမမောတာလည်းအတ္တလို့ဒေါသကြောင့်ဘာလို့ဖြစ်ရငါးပြားမှမရပဲနဲ့ဖြစ်တာလေ ခုကြည့်ပါလားဟိုလူဒေါသပြတိလူဒေါသပြမကျင်နာဘုဘောမကျင်နာဘုဘောဆိုနေတိုင်းအောက်ဆုံးဖြစ်ဘူးလားဗျာဖြစ်ပါရဲ့ဗျာဩဒေါသဖြစ်เสียသူရဲ့အိစ္ဆဒုက္ခအနတ္တပဲသူကံသူရှိစေမှာဟုတ်တယ်မလားမကောင်းတာလုပ်တဲ့သူမကောင်းတဲ့အာဟုသူကသူကံသူရှိစေမှာပဲကိုကကြားထဲမှာဝင်ပြီးတော့အာဟုသူလူကြီးရမလို့ပါဘူးဟုတ်တယ်မလားရောရောအေးချေချင်းမောင်းကြီးရဲ့အဖြစ်ကိုလည်းချဲ့ကြတာနော်ရောရော ခြေချင်းဘုံကြီးကြောင့်ခြေချင်းဘုံကြီးကဘယ်လာပါတယ်ဘယ်ရတာဆက်ပြီးချက်တဏှာဆန္ဒကြောင့်မိစ္ဆာဝိတ္တသုံးပါးခြေချင်းဘုံကြီးကဘယ်လာလဲဆိုတဏှာဆန္ဒလာတယ်လို့ပြောရတယ်ခြေချင်းဘုံကြီးကဘယ်လာပါလိမ့်လူလာချက်ပေါ့ဗျာသူ့လူလာတယ်သူ့တော့မလူလာသူ့သဘောကြတယ်သူ့တော့သဘောမကြလူလာတော့ခြေချင်းပေါ့မလူလာတော့မုံရင်ပေါ့ ဘယ်လိုမလားရော်အေးတဏှာဆန္ဒတဏှာဆန္ဒတမ္မာဆန္ဒမဟုတ်ဘူးလားတမ္မာဆန္ဒဆိုတာဒါနပြုခြင်းနဲ့သီလဆောက်ခြင်းနဲ့ဘာဝနာပွားများခြင်းနဲ့ရှင်ပြုခြင်းနဲ့ယဟန်ခံခြင်းနဲ့သမထပွားများခြင်းနဲ့ဝိပဿနာပွားများခြင်းနဲ့တမ္မာဆန္ဒမညာဘုံညာရအောင်ကျူတာမေဟေဆိုတာကောင်းမြတ်တဲ့ဆန္ဒပေါ့ဗျာအတဏ္ဍဆန္ဒဆိုတာကလိုလားတာဘုလူလိုလားဘုလူတော်မလိုလား ဟိုလူတော်ချစ်တယ်ဟိုလူတော်မချစ်ဘူးဘယ်လိုဖြစ်တာမလားရောေဒနာဆန္ဒဒနာဆန္ဒဒနာဆန္ဒဆိုတော့သိမ့်ပိုက်ချင်တာပေါ့ဗျာအဓိကဒါပုရိသေနေဒီပုရိသေနေဟောပါဦးသောတာပန်တရာကလည်းဖြစ်သေးတာဒနာဆန္ဒတော်တော်ဆိုးတယ်နော်ရောဒနာဆန္ဒတော်တော်ဆိုးတယ်တဲ့အဲ့ဒနာဆန္ဒကြောင့်ဘာဖြစ်ပါလိမ့်ရှင်ရှင်ပါဘုရား မြောက်ပါဖြစ်ပါလေဣတ္တမစ္စရိယကြောင့်ပါလေဖြစ်ပါလေမြတ်စွာဘုရားရဲ့တရားတော်ဘုရားဘုရားပြောတယ်လက်တွေပြမာတွေခံနေတာမဟုတ်ဘူးနော်အဲမကောင်းတဲ့ဘုရားတက္ကကြီးခံနေတာပါရဲ့မပါဘူးမပါဘူးကြောင်းကြောင်တို့ဖြစ်တယ်အကြောင်းမကောင်းတော့ အကြောင်းကကောင်းမှာမကောင်းပဲဗျာအဲ့တော့သူကပဲကောင်းမှာဟုတ်တယ်မလားတဏှာဆန္ဒသိမ့်ပိုက်ရှင်တာလိုချင်တာပေါ့ဗျာဒီလိုလေးပြောရင်တော့လိုချင်တယ်ပေါ့တေချာပြောရင်တော့သိမ့်ပိုက်ရှင်သူများမပေးရှင်ဟိုပဲသိမ့်ပိုက်ရှင်အဲ့ဒီတဏှာဆန္ဒကြောင့်ချစ်ချင်းမုန်းခြင်းဖြစ်တယ်ချစ်ချင်းမုန်းခြင်းကြောင့်အိတာမရှိရဖြစ်တယ်ကြောင်းကျိုးတွေနားရောက်ရဲ့အိတာမရှိရကအကြောင်းဆိုရင် ဘေးရန်တွေကလုံးဝပါအဲဘေးရန်အန္တရာယ်တွေကအခုဘေးရန်နဲ့အန္တရာယ်ဖြစ်နေဘူးလားဖြစ်ပါဘူးဘုရားဘေးရန်နဲ့အန္တရာယ်ဖြစ်နေတယ်အဲ့ဒါအကြောင်းမှဘာပါလဲဣဒ္ဓမစီယဟောဣဒ္ဓမစီယဘယ်ရလာပါလဲချစ်ချင်းမောင်ညာပါပါချစ်ချင်းမောင်ညာဘယ်ရလာပါလဲဓမ္မသာပါပါဟောမြတ်စွာဘုရားတရားတော်သိခွင့်ရတာဗျာ မှန်တရားတွေသိလို့ရဟုတ်လားတို့ပြသောဘုရားတရားနဲ့မရှိဘူးဆိုဟာဒီကောင်လေးမကောင်းတာပဲဒီကောင်လေးမကောင်းတော့ဒီလိုဖြစ်တာပဲဒီကောင်လေးကောင်းသွားဘူးဒီကောင်လေးနေတာကောင်းတယ်ဟောအဲ့လိုများဘူးလားရောရဲ့မြတ်စွာဘုရားတရားတော်ဒီကောင်လေးဒီပုဂ္ဂိုလ်တွေဘေးချက်ထားလိုက်ပုဂ္ဂိုလ်ဘေးချက်ထားလိုက်ဓမ္မအပေါ်ကိုကြည့်လိုက်ဟုတ်လားဩတဏှာဆန္ဒကြောင့်ဒါလိုဖြစ်တာဟုတ် ရှင်ရှင်မောင်းခြင်းဖြင့်အိတ္တမရှိရဖြင့်မိရိယနဲ့အဲ့ဒီဩတဏဆန္ဒလက်တယ်ရောရည်တို့လက်တယ်ပေါ်လာပေါ်ပါရဲ့ဗျာဘယ်လိုပါလဲတဏဆန္ဒတို့အဲ့တဏဆန္ဒခေါင်းမဝိပဿနာတရားတွေနာဝိပဿနာတရားတွေခေါင်းပါဗျာဝိပဿနာတရားမနာတဲ့သူကဘာဖြစ်လဲတဏဆန္ဒ တာဆန္ဒကိုမပယ်ခြင်းတဲ့ပုံကိုမနာဘူးဟုတ်လားမလားတဏှာဆန္ဒကိုအပြစ်တိတဲ့အခါကျဒီကောင်ဒုက္ခပေးတဲ့ကောင်မှဒီကောင်မရဒီကောင်ပဲဆိုရင်အာထုပ်တက်တက်နဲ့မရဘူးနာရဘူးပဲရောဓမ္မတန်ရာကင်းမှအာထုပ်ရတာထောက်မှမဘူးနည်းနည်းဆန္ဒရမှာလေရမလာတဲ့အခါကျတော့ကိုလူချင်တာဆိုလို့လည်းလို့ရှိရင်အာတော့ထုတ်တာပဲခါနေမှားနိုင်လားမှားနိုင်ပါဘူး အေးမားတဲ့အခါကျတော့ဝိပဿနာဉာဏ်မဉာဏ်ပုံရပါတော့မရပါဘူးအဲ့ဒါကြောင့်မို့တရားပဲနာရမယ်တရားပဲနာရမယ်နာရတော့ဒီနေ့တစ်ချိန်ဒါမှမရက်တစ်ချိန်သုံးရက်တစ်ချိန်တော့ရပါတယ်အာထုတ်တာအများနဲ့ထုတ်ပါမလားရောတရားမနာတဲ့သူကတော့တော့အာထုတ်ချင်မှာအာထုတ်ချင်ပါဘူးဗျာအဲအာမထုတ်ချင်တော့ပြင်းသွားတော့16ချောင်းဆိုရမယ်ဆိုတဲ့မချောရလည်း အာစားလို့ရှိရင်အာပိုက်တင်းတော့လည်းပဲအာနေကင်းဆိုတော့လည်းပဲအေးတော့လည်းပဲအာအခုမှနလန္ဒရှိသေးတယ်နလန္ဒမလို့အမထုတ်ပြန်ကျမရည်ကောင်းလာတော့လည်းဘုရားတည်သွားတယ်ကဲလူပြင်းနေအောင်းတဲ့ကြောင်16ချောင်းအဲ့ဒါပါလေတရားမနာဘူးလားမနာပါဘူးဗျာရောရည်ဆောင်းကြတာမဟုတ်ဘူးလား ငါမထုတ်တဲ့သူပြောတာလားအဲ့ဒါတရားနာနေမှာရတာနဲ့ဂျောင်းထဲမှာနှံ့နေတယ်နာနေမှာရတာနဲ့ဟုတ်လားနာနေမှာရတာနဲ့မလာပဲနေတဲ့သူပြစ်တက်တဲ့သူပြောတယ်ဂျောင်းဖုံးနေတဲ့ပုဂ္ဂိုလ်ဟုတ်တယ်မလားကြောင့်ခုံးနေတဲ့ပုဂ္ဂိုလ်တွေတဲ့ဆရာသမားတွေကစေနာမေတ္တာလေးနဲ့တဖွာပါဟောတဲ့ပြမန်းနဲ့ရားရဲဟောပေးနေတဲ့အဲ့ဒါကိုသူတို့ကအထက်ထဲမှာခုံးလေးပို့လိုက်နဲ့ မိတ်ပြီးတော့ချောင်းပိုးနေတယ်အဲ့ဒါတရားရပါမရပါဘူးဗျာအေးအဲ့ဒါကြောင့်ဆရာမတွေဟောတယ်နောက်ပဲဆိုတိလရှင်ပဲဟောနားတယ်ရောတရားတရားပဲလေမှန်ပါဗျာတရားမှာရောက်ကြမိမှမခွဲကြဘူးဘယ်လိုပဲဟောဟောတရားတရားသဘောကိုသိအောင်လေ့လာရတယ်နားရတယ်ဓမ္မအားထုတ်ရတာဖြောင့်မှုဟုတ်တယ်မလားမှန်ပါ အဲ့တဏှာဆန္ဒဘယ်ကလာလဲဆိုတော့မိစ္ဆာဝိတ္တသုံးပါးကလာအကြောင်းပြောတယ်နားရောမိစ္ဆာဝိတ္တသုံးပါးတဲ့ပြောကြပါကာမဝိတ္တကာမရာဝိတ္တဝိတေယဝိတ္တမြတ်စွာဘုရားတရားတော်အကြောင်းကျိုးလေးတွေကဘလို့ကောင်းမှန်တရားတွေဟုတ်လားဟာဒီဘေးတွေရတဲ့အန္တရာယ်တွေဟာမိုးဘွားကြလာတာမဟုတ်ဘူးဟေးမင်းတို့ အတွေးအကြံမှားလို့ဖြစ်တာဝိတက်ဆိုတာအကြံလေးရောမိစ္ဆာဆိုတာမှားမှားတာတွေကိုကြံတယ်လူတွေများသောအပြင်အမှားပဲကြံတာများတယ်မှားရောပဲကာမဂုဏ်တွေကိုကြံစီတယ်သူတို့ဘာတွေကိုသိခြင်းပျက်စီးအောင်ကြံစီတယ်သူတို့ဘာတွေကိုညှင်းသေးဖို့ကြံစီတယ်အဲကြံစီတယ်ကောင်းမှာမှန်ပါပါဘုရားအာမကောင်းတဲ့အကြံကြောင့်မကောင်းတဲ့စိတ်တွေဖြစ်ပေါ်တာပေါ့လေ တဏှာဆန္ဒမကောင်းတဲ့စိတ်တွေဖြစ်ပေါ်မလားအာမကောင်းတဲ့စိတ်တွေဖြစ်တော့ခြေချင်းဘုံကြီးတွေဖြစ်ရောပေါ့ဗျခြေချင်းဘုံကြီးတွေဖြစ်တော့ဣဒ္ဓမရှိယအာဣဒ္ဓမရှိယတွေဖြစ်တော့ဘာတွေဖြစ်ကုန်ဘေးရန်ဘေးရန်ဒီအန္တရာယ်တွေကိုဝိတ္တိဖြစ်တဲ့အမျိုးမျိုးမှမခေါင်းမတဲ့ဘေးတွေလက်နဲ့ဘေးတွေအာဆုံးနေတာပဲယောဂဝေဒနာဘေးတွေ အဲ့ဒါဘယ်ရစလာလဲဆိုတော့မိစ္ဆာဝိကက်သုံးပါလူလျာကြံတဲ့ကွာပေါင်းတာပဲကြံတယ်၎င်းနေငြိမ်ပြီးကြံတယ်မဲကာမလို့နေကြံပြုံးပြုံးပြုံးနဲ့တဲဦးနဲ့နှုတ်ဆက်တာလေဟုတ်တော့မလားကာမလို့နေကြံပြီးတော့တခါဘာကြံများလဲဒီတစ်ပါးတွေတေးချင်းပြည့်စည်တယ်ဒီကောင်လေးတေမတိဗ္ဗာသေးဆိုတော့ဗျာပါဒမလားရောရဲ့ ဟာဒီကောင်တွေတော့နလမ်းမထူနိုင်အောင်နှိပ်စက်ပလိုက်ပဲကွာဆိုတော့ဘာဝိတ္တပါဟာဉာဏ်ရကောင်းမှမကောင်းပဲဝိပဿနာယောဂီတွေအရေးကြီးတယ်နော်ဘုပြောတာစိတ်လုံးတွေကြီးပဲအဓိကပြောဝိပဿနာဘာလို့လဲစိတ်လုံးစိတ်လုံးစိတ်မှာဖြစ်တတ်တဲ့သဘောမကောင်းတဲ့စိတ်တွေဒီစိတ်တွေဒီစိတ်တွေပဲစိတ်ကတော့မမကောင်းပါလေလား စေတသိက်တွေပေါ့ဗျာအာဂာနုရဟလားစေတသိက်ကစိတ်နဲ့တွဲပြီးတော့စိတ်ကိုချေတဲ့ပုံစံတွေစေတသိက်တွေကိုပြောတာဟုတ်လားအဲ့တော့မိစ္ဆာဝိတ္တသုံးပါတဲ့ဘာတွေပါလဲအဲ့ဒီဝိတ္တသုံးပါကြောင့်မကောင်းတဲ့အကျဉ်းအစီသုံးပါကြောင့်တဏှာဆန္ဒဖြစ်တယ် လိုလားတဲ့သိပိုက်ရှင်တယ်ပေါ့ဗျာဟိုအလိုချင်းဒီအလိုချင်းဟိုလူလိုချင်းဒီလူလိုချင်းအဲဘယ်လာတာပါလဲမိစ္ဆာဝိတ္တသုံးပါးကြောင့်လိုချင်တာကြံတဲ့ကွာနိကမဝိတ္တမြန်မာကြံကြည်တန်းရောက်ရဲ့ဟာမြန်မြန်ဆန်ဆန်မနဲ့ဘုံရောက်မလို့မဆန်ရအောင်လို့ဟာတိတိမေရီကြရဲ့တိတိမေရီနဲ့ထွက်ပေါအောင်လုပ်မယ်ကြံကြည်တန်းရောက်ရဲ့အဲသူကတော့စိတ်မှာပေါ့ဗျာခြားပါဘူး အဲ့ဒီလိုပဲကြာပြီလဲလို့ရှိရဲ့ဟိုလူလူချင်းဒီလူလူချင်းလာပါတော့ပရိစိတ်ရှင်နာတွေတရားအထုတ်ရှင်နာတွေမလာဘူးလားဒါပေမဲ့အကျံစီရစတာပေါ့ဗျဟုတ်လားမလားအကျံစီရကဘယ်လိုပဲဟောဟောငါအိတ်နေမယ်အကျံစီရကောင်းပါတော့အာအကျံစီရမကောင်းလို့ဟောခြင်းလို့ဟောငါမလာရမနာဘယ်လိုမှမသိဘူးဟောင်းနေလေဟောင်းနေအဲအဲ့ဒါပဲ အဲ့လိုပဲနေတာတွေဘယ်တော့ကြာကြာပြီနဲ့နည်းနည်းရှိပြီလားအဲ့တော့ရောရည်ကျန်စီတွေကကောင်းမှာတော့အဲကျန်စီတွေကမကောင်းတော့ဉာဏ်စီတွေကမကောင်းတော့ဆန္ဒရတယ်အာဆန္ဒမကောင်းတော့အာယုန်တွေရတယ်ပဲအာယုန်တွေမကောင်းတော့စိတ်တွေလည်းပဲအဲ့တော့မကောင်းတာတွေလည်းတွေ့တာပေါ့ဗျာဒီတွေရည်အန္တရာယ်တွေတွေ့ကြရောရည် ဘယ်နေရာနဲ့အန္တရာယ်တွေနဲ့ရှင်းသေးရဲ့နဲ့သိပြီးတော့ဒီကဘယ်ရောက်လဲဘယ်ရောက်ဟာနားလိုက်တဲ့ဖြစ်ချင်းများပြစ္ဆုတ်ပါမှာလည်းဘေးရအန္တရာယ်တွေသေတော်လည်းပဲကြတယ်လို့နာဥရရောက်ရဲ့ကဲအခုအချိန်ဒီပြောပါအောင်ဘယ်ရစမိတ်ရှာရောရီတို့စိတ်ကိုပြောနေတယ်ဝိပဿနာရောရီတွေစိတ်အရေးကြီးပုံရောရီဘယ်လိုပြောတာနည်းနည်းလေးပြောတယ်ဆရာတော်ကြီးတွေဟောတာဆုံးတာပဲနော် တဝိပဿနာလောက်ပါဘာလောက်ပါစေလောက်ပါအခုဘာအကြောင်းတွေပြောစေလောက်ပါကြံတဲ့ကွာလောဘနဲ့ကြံနေတာကာမဝိတ္တလေဟွန်းတင်းတဲ့တော့လေဘယ်လိုလုပ်ဖိုးထိုးပါပါမလဲအချက်ပါလဲအရက်ဘယ်လိုဖိုးသွားပါပါမလဲကြံတာတွေကြံတာတွေကောင်းပါ့မလားအာဘာလို့ကျွတ်ကြရတာကဝတ်သားကိုခိုးချက်စားပြီးတော့ဘယ်လိုလုပ်ပြရပါမလဲ တို့ရောက်ရင်လည်းပါပါဘူးဒီမဲ့နေအောင်ပြောတာလားကဲအဲ့ဒါဆိုတော့ကြာစီတရားကောင်းမှာမှန်ပါဘူးဗျာအေးမကောင်းတော့မကောင်းတော့ကြာစီတရားမကောင်းတော့ဘာလဲမကောင်းတော့သံဃာတရားမကောင်းတော့ဒုစန္ဒလည်းမကောင်းတော့ဘူးဒုစန္ဒမကောင်းတော့အာယုနဲ့မကောင်းတော့ချစ်စရာအာယုမောစရာအာယုဖြစ်လာပြီလေအာယုနဲ့မကောင်းတော့စိတ်နဲ့မကောင်းတော့အဲ့ကြောင့်မစ္စရာစိတ်တွေဖြစ်လာဟုတ်တော့မလား အဲ့ဒါမေရိယစိတ်တွေဖြစ်လာတဲ့အခါကျတော့ဘာတွေနဲ့တွေ့မေရိယစိတ်တွေဖြစ်လာတဲ့အခါကျတော့အာဒါဘယ်ရစပါလဲရောရောမေရိယစိတ်တွေဖြစ်လာတဲ့အခါကျတော့ဘာကြောင့်လို့ပြောနေရောစိတ်ကြောင့်ပဲပြောနေတာပါအေးစိတ်တဘောတွေစိတ်တဘောတွေဟိုစိတ်ဝိသိလို့ဇောတော့ကြားပါတော့အဲ့ဒါတော့ပညာရှင်ကြီးတွေတို့တိတိလွယ်တဲ့ဟာလေးတက္ကပညာတော့ဘုရားဟောတာနော်ရော ကျန်ညာရေးကြည့်တာပဲကဲဒါရေးကြည့်ဦးလားရေးကြည့်ပါဗျာကာမဝိတ္တကြံမဲ့အစားနိက္ခမဝိတ္တကြံပေါင်းပါပါဗျာနိက္ခမကဖတ်မြောက်အောင်ကြိုးစားအာဘောဓဗံဖြစ်အောင်ဗရာဗံဖြစ်အောင်အနာဂံဖြစ်အောင်ဉာဏ်နာဖြစ်အောင်ကြိုးစားမယ်ဒိဋ္ဌိဝိသီကိစ္စကထွမြောက်ဟာကာမရာကထွမြောက်ဟာအဝိဇ္ဇာကထွမြောက်ကြိုးစားမယ် အဲ့ဒီကြံနဲ့ကြံလိုက်ပေါင်းလိုက်ရောပေါင်းပါရဲ့ဗျာအဲ့ဒီထွက်ပေါ်ပုံကိုကြီးအဲ့လိုအကြံပေါင်းညံပေါင်းကြံလို့သုံးမိမနဲ့နဲ့တစ်ခါထွဲပေါ်လို့ဖြစ်ဒိဋ္ဌိမိဋ္ဌိတွေအောင်မြင်သွားတယ်လေအခုအဲ့ဒါတွေကရှိတယ်ကြိုက်စီလို့မှလည်းရှိတယ်အများမြန်မာနိုင်ငံမှာအများကြီးရှိတယ်စိတ်ကူးရင်လျှောက်ပြောတော့မဟုတ်ဘူးတကယ်ရှိတယ်ထွက်ပေါ်ပုံကိုကြီးတို့တရားတွေပါလေအကုန်လုံးတို့စောင့်ကြောက်တယ်ကိုမမြင်ရဘဲနဲ့မရှိဘူးရမ်းပြောတယ်တို့ မာရီက9ရာဘုံမှာရှိတယ်။အဲရှိတယ်ဗျာ။ဒိဋ္ဌာရရဲ့နေကြီးတို့ဘုဘဘောလို့ဆိုကြိုက်ချူမှာအခုလည်းရှိတယ်။အဲတို့ကြောင်းနေမှာလည်းရှိတယ်။ကြောက်တော်ကြီးတွေဆိုတာကြည့်လိုက်ကြောက်တော်ပဲ။ဒါပေမဲ့ကြောက်တော်မဟုတ်ဘူးဂူကြီးတွေအထဲထဲမှာဂူရှိတယ်။အဲ့ဒါတတ္တမကြောင့်ဆန္ဒဆရာတော်ဘုရားရဲ့စာအုပ်မှာပါတယ်။လူတန်မာနေဘလို့မှမဖွင့်တာဘူး။တောင်းလို့ပဲ အဲသူကလည်းဒိဋ္ဌိမိတ်ရှိတဲ့ဒီမှာဒါအပေါက်ဆွဲပေါ်လိုက်ဘွားပေါက်ဘူးအထက်ဝင်သွားအထက်မှာဂူအဲဒီမှာဆွဲပေါက်ပုဂ္ဂိုလ်နေတာအဲကြိုးစားတော့ဘယ်လို့မှအာနယ်ပြလို့မရဟုတ်တော့မလားတို့လူတွေပဲဟိုလူကလာဖမ်းနဲ့ပါသွားတာဟိုလူကနှိမ့်ဆက်တဲ့ခါရဘယ်ဘောပုဂ္ဂိုလ်ကိုသွားလို့ရမရပါဘူးခြေတော့တော့မရဘူးလူကပြောတယ်ခြေပေါ်တော့မရဘူး ကြိုးစားတဲ့ပုဂ္ဂိုလ်ကတော့ဝတ်တာဖို့ကောင်းဟာအဲဘလို့မကြောက်ဆရာမလို့အဲဘယ်ကောင်းမှလာလို့ညအဲ့ဒါပါလေကြိုးစားတဲ့ကျွန်တော်ရောယူပြောနေတာတို့တရားမကြိုးစားပဲနဲ့ရောင်းတော့မောင်းတော့နေတဲ့ပုဂ္ဂိုလ်ကျတော့ကြောက်ပါမြင်မြင်လှုပ်လေကြောက်ပါတယ်တိုက်ပြီမှာဆိုလေးမြန်တန်နေကြတဲ့ဘုံချမှာကြောက်စစ်စစ်တွေလာလို့ရှိရင်လည်း မှာစစ်ဆေးပြီးတော့မောက်လုံးနေပါတယ်နဲ့ခန်းခံမှာကြောက်ဘာကြောက်လိုက်ရတာဆုံးတာဟာချိုဟာချိုဆိုတော့ဘာကြောက်ရလဲတဝိကြောက်ဟုတ်တော့မလားရေဘက်ကကြလာပြီဆိုတော့ကိုဗစ်ကြောက်တာအဲ့ဒါနဲ့ပဲသေးတာပဲကြောက်ရင်းလိုက်ရတယ်သိမှာပေါ့ဗျာကြံနေတာကတော့ကာမဂုဏ်ကြံနေနေတာမညံပူရရဖို့ကြံမမကြံဘူး ဩပါယလားဝိပဿနာယောဂီတွေအဓိကပြောနေတယ်ကျမ်းမကျန်ပါကြမညဘုံညာရဖို့ကြံပါဒိဋ္ဌိမဟိတိတွေရအောင်ကြံပါကောင်းပါရောဘူးဝမရတဲ့တော့ဘွားရမယ်အခုကြိုးစားရင်ချင်းချင်းဖြစ်ပါမလားရောဖြစ်ပါဘူးဗျာကျန်တဲ့ဟိုက အဲလူကြီးတွေမသိတဲ့နေရာရှောက်သွားမယ်တောတောင်မှာလှုပ်ချင်တာလှုပ်မယ်ကောင်းပါဦးပါပဲဆရာလေးတွေသဘောပါရဲ့လားပါပါတယ်ဗျာအဲ့ဒါကြံတဲ့ကွာမင်းတို့အကြံစီတွေမှားပြီးတော့ဒုက္ခရောက်မှာလို့ပြောရမလားကြံမဲ့ကြံပြီးတော့ကြားရမယ်မညံပါဘူးဗျာအေးမညံဘုံညာမိခမဝိတ္တဟောဗျာပါရဝိတ္တရဲ့စသည်ပဲအဗျာပါရဝိတ္တ မေတ္တာပို့မယ်ခွေးတွေကျွေးမယ်ခွေးကျွေးတာကလည်းမဆိုင်ဘူးလို့ပဲခွေးကျွေးတာကုသမရဘူးလားအဲကျွေးရတယ်ခဲကလေးတွေကျွေးရတယ်ခွေးတွေကျွေးရတယ်ဟောဒီကုသိုလ်တွေဟာကိုယ့်အတွက်ထောက်ပံ့ဖြစ်ဘူးလားဗျာအဲအဲ့ဒါမကျွေးကြညာမတလို့ကျွေးတာဘယ်လိုကိုယ်ကျွေးကြည့်ရတာအဲ့ဒါပေချာဆေးကြောပြီးတော့ကျွေးရကျွေးတဲ့အခါမှာဘုံတော်တွေတွားပြီးကျွေးရတယ် ညနေကောင်းလို့ကိုယ်ရမှာအပလို့ဆိုပြီးလာစားရတယ်ဘုံတို့ဘွားတယ်နော်ရောအေးအဲ့ဒါအဲ့တော့ကြံတဲ့ကွာကောင်းမြတ်တဲ့အကြံမေတ္တာပွားဖို့အကြံကြီးကြံရတယ်ဟောကရုဏာပွားဖို့အကြံဝိအဝိဒါဝိတဲ့ကရုဏာပွားဩတနာပါတယ်ညက်သေးလေးလူပြမစားရတယ်ခိုးတယ်လည်းပဲစားရတယ်ရှင်ရသားတွေလည်းပဲ အဲတွေးမှတွေးတဲ့မိုးတဲ့လူပေးတဲ့ကမ်းတဲ့လူရှိမှစားသောက်ရတော့မလားအဲဒါကြောင့်ပါသမစားရတာဇူးလိုက်ဒီပဲလာလာကြည့်ကြမုန်းကြဟောအဲ့လိုမေတ္တာကရုဏာတွေကြံစည်လို့ရှိရင်ဘောင်းတော့ဗျာအေးမညာဘုံညာအာသာမဏေဘောင်မှာမြဲအောင်နေမယ်ဘလူပဲငါ့ကိုဆွဲဆွဲမပါဘူးဘလူနောက်မှာမလိုက်ဘူးဟေးမညာဘုံညာရအောင်ကြိုးစားမယ်ဘောင်းလားမှန်ပါဗျာ ကျန်စီကွာကောင်းမှာနော်ရောကျုံတယ်လို့ပဲကောင်းမှာကျုံတယ်လို့ပဲဆိုတော့ပါမှာပဲကျုံတယ်လို့ပဲဆိုတော့ဘယ်ရောက်တော့မှမလေးဘူးရောပါသွားပြီလေအဲ့ဒါအကျန်စီပါလို့လည်းရောရောကျန်စီကောင်းမှာပါအကျန်စီကောင်းလို့ပြောနေတယ်အကျန်စီမကောင်းရင်ဘာဖြစ်မလဲဘယ်လိုဆန္ဒမကောင်းဘယ်လိုဆန္ဒမကောင်း အာယုံကောအာယုံကောစိတ်တွေအာစိတ်တွေမကောင်းတော့သိရတယ်ရောရောစိတ်တိုင်းဆိုင်တာပိုင်းနေရတော့ရောဘုရားတရားတရားတွေမနာကြောင်းကျိုးတွေမသိလို့ရဟာဒီနေ့မတရားလုပ်တာတော့ဘုလိုဘုကကောင်းတာဒီဘက်ကမကောင်းဘုလိုတရားဘယ်လိုပဲပါများအဲ့ဒါတွေအချိန်မကုန်ဘူးလားရောလို့တကယ်တကယ်ဘယ်ရစကာမဝဉာဏ်စီရစဟုတ်လား အမဝိတ္တဗျာမနာဝိတ္တဝေဒနာဝိတ္တအဲ့ဒါလည်းနူးညံ့တာဘုရားဟောအဲ့ဒီအကြံစီကကောင်းမရကြတာမဟုတ်ဘူးတဲ့သူ့အကြောင်းရှိတယ်တဲ့ရောရဟုတ်လားသူ့အကြောင်းကဘာလဲဆိုတော့ပပင်စပညာပပင်စပညာတဏမာနရိတိပေါ့ဗျာပပင်စပညာဆိုဘာပါလဲအဲတဏမာနရိတိကအနုတ္တယအနေနဲ့ဂိတ်မြတ်စွာဘုရားရွှေဉာဏ်တော်ကြီးနဲ့ မမြင်အပ်တာလှမ်းတယ်လူတမန်လည်းမသိနိုင်ဘူးနော်ရောရဲ့တို့ရင်ထဲမှာဘုရားဟောတရားလာကုသိုလ်ပါမှုတွေတော့တော့တဏှာမရှိတယ်လို့အမရာဂတွေကင်းနေတယ်လို့ထင်ရတယ်မကင်းဘူးနော်ရောရဲ့အနုတ္တယတတ္တိအနေနဲ့ရင်ထဲမှာရှိမတိုက်ဆိုင်ဘူးလို့အာမဂုဏ်ဖြစ်เสียအာမနဲ့တိုက်ဆိုင်ပြီပါရင်ထဲမှာကောင်းမြန်ဟုတ်တယ်မလားအဲ့တော့အဲ့ဒီအနုတ္တယကာမရာဂအနုတ္တယ မာနာနုတယဒိဋ္ဌာနုတယတဏမာနဒိဋ္ဌိရင်ထဲမှာအနုတယရှိတယ်တဲ့ရောဤတတ္တိပေါ့ဗျာအဲ့တဏမာနဒိဋ္ဌိကြောင့်မိစ္ဆာဝိတ္တသုံးပါဖြစ်တယ်တဏမာနဒိဋ္ဌိကတော့ဆွပေးတာဟုတ်ဗျာဟုတ်တယ်မလားတဏမာနဒိဋ္ဌိကဆွပြီးတော့ပါမယ်ဓမ္မဝိတ္တတွေဖြစ်တယ်ဗျာဘာရဝိတ္တတွေဝိညာဝိတ္တတွေဖြစ်တယ်အဲ့ဒီကတခါဆက်သွားရင်တော့ပါဖြစ်တယ် သနာသနာသနာသနာဆက်သွားသိရှင်ဘုန်းကြီးရဲ့သနာအာသိရှင်ဘုန်းကြီးကဆက်သွားဣန္ဒာမစ္စရိယရဲ့သနာဣန္ဒာမစ္စရိယကကြဖြစ်တဲ့ခါကျတော့ဘာတွေရောက်ဝိရိယရဲ့သနာအာဒါဖြင့်လက်တယ်ကြည့်တာနော်အခြေအမြစ်ကဘယ်လိုပါလဲသနာမာနတဏမာနဒိဋ္ဌိကိုဘာနဲ့ပယ်မရမလဲဆိုတော့ မညံပုံညာအေးမညံပုံညာနဲ့မှရဒိဋ္ဌိကိုသောတာပတိမနဲ့ပယ်ပေါ့ဗျာမာနတို့ဒီရူပတဏ္ဍာတို့အရူပတဏ္ဍာတို့ကျတော့အရဟတမအရဟတကိုလည်းပယ်ရတယ်ဒါမညံပုံညာရဖို့ဆိုရင်ဘာပွားမှာရအေးဝိပဿနာပွားဖို့လိုတယ်ဆိုတော့ပေါ်မလာဘူးလားရောပေါ်ပါပါဘုရားအတန်ဘေးရည်နဲ့အန္တရာယ်ကြီးညင်ဘာလို့อ่ะဝိပဿနာပွားပါပါအေး ရှင်မြင့်မြင့်သိဘူးဟုတ်လားဓမ္မင်္ဂလာတော်တော်သားကြီးဆုံးနေမယ်လည်းမရသေးဘူးခိုက်တာမရပဏိဒါနာတော်ပတ္တယရတရတဒါသပါရမီယောယရဏတုတ်တွေဝေသာလိကြီးဘလို့ကြားတယ်အဲ့ဒါတွေကိုခါတဲ့ပေတရဏတုတ်တွေဒါလည်းခဏအခိုက်တာအမြဲတမ်းကြီးပြောက်ပါဘာဖြစ်လို့မပြောက်ပပင်စားတင်ညာရှိဒနာမာနတွေရှိနေလေမှန်ပါ ယန္တာတွေကြတော့အကုန်စင်မသွားဘူးလားဗျာစင်သွားပါဘူးအာဘာအားထုတ်လို့ဒီပါဒနာအားထုတ်ပါအဘေရယံနဲ့အန္တရာယ်နဲ့အမြဲတမ်းကင်းလို့ခြင်းဘာလို့อ่ะဒီပါဒနာအာဘောလာပြောရအဲမှာပပ္ပဇအတင်ညာလေဘယ်လိုချုပ်တယ်လဲလို့မြတ်စွာဘုရားကိုမေးတာဟုတ်လားပပ္ပဇညာလေဘယ်လိုချုပ်တယ်လဲမေးတာတယ်ဘယ်တို့ကျင့်ကပပ္ပဇလုံးဝချုပ်တယ်နည်း ပပယနာမနာတိဘယ်လိုကြည့်ရမလဲဖေဟာဘယ်လိုပြောတာဟုတ်လားအနတ်တော်ဗျာပြန်ကြည့်တယ်မိဝဲတေနာမတေနာဝန္တာနှမျိုးဒီဝန္တာရဝန္တာဝန္တာရဘယ်လိုလဲအဲဝန္တာရနှမျိုးရှိတယ်နှလုံးမသာဥပိ္ခာခွဲပါနိလိုတိအနှလုံးမသာလည်းဘယ်နှမျိုးလဲနှလုံးမသာဥပိ္ခာခွဲပါနိလိုတိ အကုသိုလ်ဘွားပဲရှောင်ရှားကုဘွားမိဖို့လေဒီတို့ကျင်းနာပပဲရှားတဲ့ဥပက္ခပယ်လိုက်ပယ်ရမယ်သာလို့ပြောတော့ပယ်လိုက်ပါဗျာအလုပ်ကြတော့အဲဝိပဿနာကျူတာအထောအကုသိုလ်ပွားမဲ့ကောမနာတဆိုတာပြောရတော့လက်ဆိုင်တယ်နော်ဒါနဲ့တမိနဲ့တမိနဲ့ခင်မုန်းနဲ့ပြောနေကြတယ်အဲ့ဒါကောင်းတဲ့စိတ်ဓာတ်တဏှာတဏှာပါ အနာဆိုတော့ကုသိုလ်လားအကုသိုလ်ဟာဒါကြောင့်သာသနာ့ကြီးတည်ထောင်တာပေါ့ဗျအဲ့ဒါများနဲ့လည်းကုသိုလ်ရတာပဲဒါအကြမ်းမ်းဆိုင်ရပြောပါတကယ်တကယ်ကြတော့ဒီကာမဂုဏ်တွေလိုက်စားနေလို့ရှိရင်ကာမဂုဏ်စိတ်ကလောဘတဏှာဖြစ်တယ်လေလောဘတဏှာဖြစ်တော့အထက်မှာအကုသိုလ်တွေဖြစ်ဦးလားဖြစ်ပါတယ်လောဘဒေါသမောဟဟာအကုသိုလ်မူလတရား၃ပါးမလားအဲအဲ့တော့ကောမလတာ ငါမသောမနာသသောမနာသသာနာမိနဲ့ယတိနဲ့ခင်မောနဲ့ရောက်တဲ့တော့ချစ်ကြခင်ရတယ်စိတ်ထဲမှာဝမ်းမသာဘူးဘာနဲ့ဝမ်းသာလောဘနာနဲ့ဝမ်းသာတာတဏှာလောဘနဲ့ဝမ်းသာတာဆိုတော့ तू ဝမ်းသာတာဘုရားအာဟုအာဟုတို့ဖြစ်တယ်ပယ်လိုက်တယ်လားလုံးနေအဲ့အဲ့ဒါမျိုးဝမ်းမသာနဲ့ဟောတော့တာဟုတ်လားကဲ သားတွေသမီးတွေတတိယခင်မနဲ့အစင်မချဘူးဒေါနမောနရပြစ်တာတွေလည်းမရှိဘူးလားရှိပါပါဘုရားအဲ့ဒါလည်းကုသိုလ်အားလို့အာဘုရားပါအဲ့ဒါလည်းပြလိုက်ပြလိုက်အဲ့ဒါလည်းပြလိုက်အဲ့ဒါကိုလူတွေအရသာရှိတယ်အောင်မယ်ဟုတ်တယ်မလားအဲ့ဒါအောင်တဲ့ဝရောက်တာများတာပါကဲသားတွေမယားတွေနဲ့ရံဖြစ်တာလည်းမဟုတ်ဘူးကြောင်းတယောက်ပျော်ရွှင်နေတာလည်းမဟုတ်ဘူးသူလည်းသူ့အတူနေကိုလည်းကိုယ့်ဟာကိုယ်နေ ဒါမှလည်းသူ့အကူစားဖို့နေရည်တွေတွေ့နေရတယ်မလားရမယ်ရောက်စကားမပြောတဲ့ခါရှိသေးတယ်မလားအဲအဲ့ဒီဥပ္ပခါလည်းဗာနဲ့ရှင်အဲတဏှာနဲ့ရှင်တာပဲအိရထွက်သွားတာမဟုတ်အိမ်ပေါ်မှာနေတာဟုတ်တယ်မလားစကားမပြောဘဲနဲ့အိမ်ပေါ်မှာနေတာမလားရောရောများသောအားဖြင့်အဲ့ဒါတဏှာနဲ့ရှင်အဲ့တော့ ဒီဒေါမနတာရောဒေါမနတာရောဥပိ္ပခာရောလောဘတဏှာတွေနဲ့မရှိဘူးလားဗျာလောဘဒေါသမောဟပေါ့ဗျာဥပိ္ပခာဆိုတော့မောဟပေါ့များသောအားဖြင့်ဟောဒေါမနတာဆိုတော့ဒေါသဟောဒေါမနတာဆိုတော့လောဘပေါ့ဒေါပါယလားပါပါယလားဟာဒီဝန္တာရာတို့ဝန္လဲတာတို့ယောက်နဲ့တယောက်စကားမပြောဘဲနေတာတို့ဘာတွေနဲ့နေတာလဲလောဘဒေါသမောဟနဲ့နေတာဒေါမနတာကလောဘတယ် ရမ်းမြောက်စိတ်ဆိုးစိတ်ညစ်တာဒေါသပါပါအာတယောက်နဲ့တယောက်ဒါမှပြောဘူးတဲ့စိတ်ကောက်ပြီးတော့ဟိုဘက်လဲဒီဘက်လဲမောဟပါပါမောဟကသူယုံနာအိစ္ဆဒုက္ခနတ္တနဲ့နေတာမဟုတ်ဘူးမောဟကြီးနဲ့နေတာဗျဟုတ်တော့မလားမှန်ပါဗျာအဲ့ဒီလိုအာဟုကိုပွားမဲ့လောဘဒေါသမောဟတွေရှောင်းပါဇာမင်းကြီးကိုဟောတာနော်မှန်ပါဗျာရှောင်းပါဆိုတော့ဟောတာတော့ရှောင်းပါဟောတယ်ရောရောဘယ်လိုရှောင်းလဲသူ့မဲ့ရရှောင်း ပဲရှုမှတ်မှရှောင်မရှုမှတ်ပဲရှောင်လို့မရရှုမှတ်တာတစ်ခုရနောက်တစ်ခုပြောပါအဲနှလုံးသွင်းစေရပါအဲနှလုံးနဲ့ရှောင်နောက်တစ်ခုဆိုရင်တော့ဘုဟုတ္တနာဟုတ်တော့မလားတရားနာရမယ်နှလုံးသွင်းရမယ်ရှုမှတ်ရမယ်ဘယ်နှမျိုးပါလဲရှောင်ပါဆိုတာကိုပြောတာနော်အဲ့ဒါမှရှောင်နိုင်မှာပေါ့တရားလည်းမလားဘူးနှလုံးလည်းမသွင်းဘူး မရှူလည်းမရှူမှဘူးဆိုရှောင်းမှာဆိုလက်နဲ့ဖယ်ထုတ်လို့ရတာမဟုတ်ပဲရပါမရပါဘူးအဲအဲ့ဒါရှောင်းမှာဒီဝေသနာမသနာဝန္ဒနာမျိုးဒီအလုံးမသာဥပ္ပခာခွဲပါနိလူရိအကုသိုလ်ဘဝပဲရှောင်ပြကုပွားမိဖို့ဒီဟာကုသိုလ်ဘဝပဲဟာမိဝဲပါသောမနာတာယောဂီတို့ဘုရားဝဆလောက်ရတဲ့တရားအားထုတ်ရတဲ့ဝမသာဘူးလားဝမသာပါဘူးအဲ့ဒါကုသိုလ်ရတဲ့သောမနာ င်းမြန်ပြီးတော့ဖြစ်တဲ့ဘောဝနာတာမဟုတ်ဘူးဗျယရနာသုံးပါးကိုဝေယဝဆလုပ်တယ်ယရနာသုံးပါးနဲ့ပတ်သက်တဲ့ဒါနသီလပါဘူးဝိပဿနာတရားတွေအားထုတ်တော့စိတ်ထဲမှာဝမ်းသာပါဗျာဒေချာစဉ်းစားဒေချာစဉ်းစားဝမ်းမသာတဲ့လူမရဘူးအဲ့ဒါဝမ်းသာအမနာရတဲ့ကြုံရတဲ့ဝိပဿနာတရားကိုအားထုတ်ခွင့်ရတာဝမ်းသာဖို့မကောင်းဘူးလားဝမ်းသာပါဗျာအဲ့ဒါဝမ်းသာတဲ့ဝမ်းသာလိုက်တာဝမ်းသာ အိမ်အောင်ကြမှာဝမ်းသာရတယ်အောင်အိမ်အောင်ကြတာဒုက္ခရောက်တယ်တရားအထုတ်ရတာဝမ်းသာဘောပါရလားအဲဆိုခဏဝမ်းသာအိမ်အောင်ကြတာခဏဝမ်းသာနောက်ပိုင်းကျတော့ဒုက္ခရောက်ဒါကအခုလောလောဆယ်တော့တစ်ခါလေးပင်မန်းတယ်ဘုရားဝိဇ္ဇာတော့လည်းပင်မနာဟုတ်တယ်။တရားထုတ်တာလည်းနာကျင်ကြိုက်ခဲတော့ပင်မမှာ။အဲခဏပင်မနာအပယ်လေးပါဒုက္ခကြီးကမလွန်မြောက်နိုင်ဘူးလား။ အာသေချာတွေ့ကြည့်တာလူပြရာကျုံတတ်တဲ့ဝန္တာဝန်တော်အောင်လားအာကောမနာတာဒေါမနာတာရောသာသနာ့ဘောင်ဝင်လာတယ်နေရာတွေကအကုန်အဆင်ပြေရတာပြေပါဘူးဗျာဘုရားတပည့်တော်ဒီဘုရားတပည့်တော်ကိုကောင်းလာလို့နေနဲ့အပြစ်ပြောတဲ့လူကပြောအာအမျိုးမျိုးပြောတယ်အဲ့စိတ်ဆိုးစိတ်ကြီးစရာဖြစ်နေတယ်ကိုကတဲကြီးခံပြီးတရားရှိမှတော့ပြုလို့မရဘူးလားမရပါဘူးဗျာ ဘုရားတော်မှပဲမာနကနှောင့်ယှက်နေတယ်တို့အစုပ်မလုပ်တာတော့ပုံနှောင့်ယှက်မှာမဟုတ်ဟုတ်တယ်မလားမြတ်စွာဘုရားကိုဒေဝရတ်ကကြောင်မောင်းဆင်ချတယ်အာနောက်တစ်ခါဇိန္ဒမာနကဆွဆွဲတယ်သုံးသတိပရဝိမကဆွဆွဲတယ်မာနကလည်းလက်နဲ့ကြီးပုံမျိုးနဲ့အာလာဘကဘလူကလည်းလက်နဲ့ကြီးပုံမျိုးနဲ့အာဆုံးနေတာပဲနှောက်ယှက်လိုက်တာဘုရားတော်မှအဲ့လိုနှောက်ယှက်တယ်တို့စုပ်ကလို့ အသေးအဖွဲတွေကြတော့ပုံမများဘူးလားဗျာများပါဘူးများတယ်ဘုရားတရားကိုလက်ကင်ထားပြီးတော့သတိထံဖွင့်လို့ဒီတရားရှုမှလည်းပဲကုသိုလ်တွေမရဘူးလားစိတ်ဆင်းရဲကြတာကုသိုလ်ရကိုယ်ပဲဆင်းရဲတယ်စိတ်မဆင်းရဲတော့ဟုတ်တယ်မလားအဲဒေါမနတာဒေါမနတာကုသိုလ်ရတာဟုတ်ဥပိ္ပခာဥပိ္ပခာခဏခဏဖြစ်နေရောဘယ်လိုဖြစ်လဲဥပိ္ပခာရှုမှတ်နေတာလေ ရှုမှတ်နေတာပါပါလေရှုမှတ်ပါဗျာအဲအဲ့ဒါမေ့ဘိုလ်လို့နေတဲ့အလုပ်ကိုထိုင်နေတိတိုင်နေတိလောလောဆယ်ပိဋိပတ်ပြန်ဖြစ်တယ်နာရတင်နာလည်းဖြစ်တယ်ဥပ္ပခါနဲ့လုပ်မှာလားအဲအဲ့ဥပ္ပခါကဉာဏ်နဲ့ရှင်တဲ့ဥပ္ပခါကုသိုလ်လည်းမရဘူးလားဗျာဟာအဲ့တော့ကုသိုလ်ရတဲ့ဒေါမနတာဒေါမနတာဥပ္ပခါကိုယူပဲပါဆိုလိုတာကတရားအားထုတ်ပါဒါပြောတာဟုတ်လား အဲ့လိုဆိုလို့ချင်းမပင်စတွေပုံထုတ်သွားလိမ့်မယ်မညံပုံညံနိဗ္ဗာန်ရလိမ့်မယ်အဲ့တော့ဘေးရန်အန္တရာယ်မကင်းဘူးလားဗျာမကင်းပါဘူးဗျာသို့ဘယ်သို့ကျင့်ကဘယ်သို့ကျင့်ကအပင်စအပင်စလုံးဝချုပ်သည်လုံးဝချုပ်သည် တမ္ပါတိယာထဒီသမာဓိပညာသုံးလေးကားကိုပြည့်စုံအောင်ကြိုးစားအားထုတ်ကြကုန်ညာတည်းအာသုအာသုအာ